ဒီနေ့2021ခုနှစ်မတ်လ9ရက်တနင်္ဂနွေနေ့ညနေ9နာရီအချိန်ဆမ်လန်စကူဘေးရီယာဘေးရီယာမှာရှိတဲ့ထေရဝါဒဓမ္မကမ္မထာလမ်းစဉ်ပိုင်း131ပြိဿသမုပ္ပါတရားတော်ဘယ်လိုပြိဿသမုပ္ပါတရားတော်တွေကိုပြောလာသင်္ခါရပစ္စယဝိညာဏကုသိုလ်ကံတွေကြောင့်အကုသိုလ်ကံတွေကြောင့်မို့ ပြုလို့အကုသိုလ်ကနေပြုလုပ်ခဲ့လို့ပရိသဏေဝိညာဉ်တွေဖြစ်တယ်ကုသိုလ်ကနေပြုလုပ်ခဲ့လို့ပရိသဏေဝိညာဉ်ဖြစ်တယ်အဲဒီအကုသိုလ်ကံတွေကုသိုလ်ကံတွေအကုသိုလ်ကံတွေကြောင်းအရင်ပြောတော့ဗောဗျာအကုသိုလ်ဇောစေနာတွေကြောင်းကိုဒီဘောပေါ်မှာပရိသဏေချိုးတွေပေးပြီးတော့မကောင်းကျိုးတွေခံစားရတာစကုပါလမထေဝတ္ထုကြောင်းနဲ့ပြောခဲ့တယ်နောက်ပြီးတော့ ဝေဒုတတိယသံဃနာတင်ခက်မှာတိရိဓမ္မတောကမင်းကြီးသံဃာရည်ညီညွတ်ရေးအတွက်လောက်ထားတော့အကောင်းလောက်ထားတယ်ဒါပေမဲ့အောက်ကပုဂ္ဂိုလ်အောက်လည်းငယ်သားနားမလဲတော့သူကသူတို့ရဲ့လောကဝူတွေကြောင်းနဲ့သွားရေးယူတော့အဲ့ဒီမှာသံဃာတွေတပ်ဖြတ်မှုကံနေဖြစ်ကုန်တော့နောက်ပိုင်းမှာဒီမင်းကြီးကတိတိတော့ဒီပြဿနာဟာသူ့မှာပြည့်ရှိသလား ဟောက်ကခိုင်နမမှာပြည့်ရှိသလားဒီကဒီကိစ္စပတ်သက်မိတော့နောက်ဆုံးတော့တတ္တယတန်ခါတာတင်ခေါင်းဆောင်မထေပေါ့ဗျာရှင်မောဂလိပုတ္တဒိတ်တာမထေဒီရှင်မြတ်ကြီးကိုပြင်ပြီးတော့မေးရပါတယ်ဒီရှင်မြတ်ကြီးပြင်မေးတဲ့အခါကျတော့ရှင်မြတ်ကြီးကမင်းကြီးကိုမေးပါတယ်မေးတဲ့အကြောင်းအရာတွေထဲမှာဘုန်းကြီးပါပါပါလဲဆို အင်းကြီးတဲ့တဲ့မှာဒီအမတ်ကိုကြောင်းလွတ်ပြီးတော့ရဟန်းများကိုတတ်ပါစေဆိုတတ်စေလို့တဲ့စိတ်စေနာ ရှိသလားအဲ့မှာမင်းကြီးမမဗျာမရှိပါဖြစ်ဘုရားပေါ့အဲစိတ်စေနာမရှိရင်တော့ဒါအပြစ်မရှိပါဘူးလို့ဆုံးဖြတ်ပေးတယ်ပေါ့ဗျာအဲ့ဒီမှာထောက်ထားလေးနဲ့မိန်ပါတယ်အင်္ဂုတ္တမဘုရားဟောထားတာလေးစေရနာဟံဘေကွေကမ္မဝရာမိ ပြူတတ်လို့တဲ့စိတ်စေနာရှိမှဒီမှာကိုယ်နဲ့တတ်လို့တဲ့ကိုယ်နဲ့ကာယကမြောက်စိတ်စေနာရှိတာဝစီကမြောက်စိတ်စေနာရှိတာစိတ်ထဲကစိတ်စေနာရှိတာအဲ့လိုထောက်ထားနိုင်မယ်ဒီလိုတတ်လို့တဲ့စိတ်စေနာမရှိရင်တော့ဒါဟာအပြစ်မရှိဘူးပေါ့ဒီလိုဆုံးဖြတ်ပြီးပြီးတဲ့ခါကျတော့ဖျားလောင်းတော့ဖျားဟောတာတဲ့ဇတ်တော်တကူအကိုပြိုင်ဟောပါတိတ်ထီတာဇတ်ဒါလည်း ကိုပြပါဒိဋ္ဌိရဇတ်ဆိုတာကတော့ဘုန်းကြီးဇတ်တော်319ပေါ့ဗျာဇတ်ထကရာ3မြောက်50ဆာမဏ59ပါပါပါတယ်ဒီဇတ်တော်ကိုလိုရင်းချုပ်ပြောရင်အဲ့ဒီဇတ်တော်တွေမှာရာဟုလာလောင်ဘုရားရဲ့သားတော်ဖြစ်မဲ့ရာဟုလာလောင်ကမုတ်ဆိုးတယောက်ရဲ့တဲခါပေါ့ခါဖြစ်တယ်ခါတယ်ခါဖြစ်တယ်ကလည်းမုတ်ဆိုးကဖမ်းမိပြီးသူ့ကိုမတတ်ဖဲနဲ့ ကြက်လို့ဆိုတဲကြက်ပေါ့ဒီမှာတော့တဲခါဖြစ်ဒီတိုင်းဖမ်းပြီးတော့ကျွေးမွေးထားတော့ဘုရားဘာဖြစ်လဲဆိုတော်တဲ့ထွေခါတွေသွားဖမ်းတော့မယ်ထောင်ချောင်းတွေနဲ့ဖမ်းတော့မယ်ဆိုတဲခါလေးကိုမြာပြီးဖမ်းတော့ရောတဲခါလေးကဘာလို့ရလဲဆိုတော့အတန်ပေးရတော့ပေးတဲ့ခါကျတခြားခါတွေကနေပြီးတော့ရောက်လာရောက်လာပြီးအဲ့မိပြီးတေချတော့ဗောလေ ဒါတွေမြင်တော့ရာဟုလာလောင်းလည်းဖြစ်တာလည်းပါမှာပေါ့ဗျာဒါတွေမြင်တော့တဲ့ခါလေးအော်ငါမှာပါဏာတိပါဒကံများထိုက်နေပြီလားဒီလိုတန်တရားဖြစ်တာဒီနေ့တော့အဲ့ဒီဒီနေ့ဘာဖြစ်လဲဆိုဘုရားလောင်းအဲ့ဒီအချိန်မှာရသေးကြီးဖြစ်နေဒီတိရိစ္ဆာန်တွေကဘာသာစကားကိုလည်းနားလဲတဲ့ကြည်ရတယ်ဇာမင်းကြီးရတဲ့ပုံကိုဖြစ်မှာပါပဲဘုဆိုးရတဲ့နေ့တခါလေးဒီဘုရားကြောင့်အဲ့ဒီရသေးကြောင့်ရောက်သွားတယ် ရောက်သွားပြီမုံစိုးကြီးထွက်သွားတဲ့ချိန်တဲခါလေးကကြံခဲ့တယ်ကြံခဲ့တဲ့ခါကျတော့သူတန်တရားဖြစ်နေတာတွေကိုဒီရသေးကြီးကိုမေ့လျှောက်တာရသေးကြီးကဘာပြောလဲဆိုသင်မှာတဲ့ကြံတဲ့ခါတွေငါအတန်ကြရင်လာကြပါစေမြို့ကွင်းမှာမိပါစေအတခံကြပါစေဆိုတဲ့စိတ်စေနာရှိလားလို့မေးတယ်အဲ့တော့ရာဟုလာလောက်တဲ့ခါလေးမှမဗျာမရှိပါရှင်ဗျာသင်မှာ သေစေလို့တဲ့စိတ်စေနာမရှိရင်မကောင်းမှုအကုသိုလ်မဖြစ်ပါဘူးတဲ့သေစေလို့တဲ့စိတ်စေနာရှိရင်တော့မကောင်းမှုအကုသိုလ်ကဖြစ်တယ်ဆိုဒါလေးမိတ်တော့ဒီဇတ်တော်ကိုအကိုကပြတယ်အင်္ဂုတ္တပါဠိတော်အကိုကပြပြီးတော့အတောကမင်းကြီးရဲ့ဒီတန်တရားဖြစ်နေတဲ့ပြဒနာကိုသူကဆုံးဖြတ်ပေးလိုက်တော့ဦးဇာ ဒါတော့ဘုန်းကြီးတို့အကုသိုလ်ကံတွေယူလုံနေတဲ့ခါမှလည်းတခါတလေဟိုစိတ်စေနာမပါဘဲနဲ့ဖြစ်တာတွေရှိတယ်နော်ဟိုကျူးလွန်နေဆိုရင်တော့စိတ်စေနာပါလို့မတော်တဆဖြစ်တာမျိုးတွေဆိုရင်တော့စိတ်စေနာမရှိပါဘူးလမ်းသွားရင်လာရင်လည်းဒိဋ္ဌိနေတယ်တက်နေမိတယ်တက်နေမိတဲ့ခါကျရင်ဒီကရံကြဒါစိတ်စေနာမပါဘူးဒါဘုန်းကြီးတို့ကတတ္တဝမှလည်းမသိဘူး ခါလေးပိုးကောင်လေးမှလည်းမသိဘူးလေဒီတိုင်းပဲတန်နေလိုက်တာနောက်ပိုင်းမှာနင်းပြီးသွားလိုက်တော့ပိုးကောင်မှသိအဲတချို့ပုံကိုယ်တွေအဲ့မှာနည်းနည်းလေးပြဿနာရှိတော့ဘောနော်အဲဒီပိုးကောင်လေးတွေကတက်နေပြီးတဲ့အကောင်ပလောင်လေးတွေခြေတော့ကျိုးသွားမယ်တောင်ကန်ကျိုးသွားမယ်တကူကျိုးသွားမယ်ဆိုတော့ဒီမှာတချို့ကြတော့မသေးဒီလိုဒုက္ခရောက်နေတဲ့ဝတ်လိုက်တတ်တဲ့ထင်မြဲတာအသေးနင်းတတ်လိုက်တာအဲ့ဒါတော့တကယ်နင်းတာအဲ့ဒါတော့တကယ်တတ်တာ အဲ့ဒါမျိုးကတော့အပြစ်ရှိတယ်ဒါမျိုးမှတ်ထားအောင်နော်အဲ့တော့ရင်ဘက်ကဘုန်းကြီးတို့ဒီစိတ်ပေါ့နော်ဝိညာဏပိစ္ဆာနာမရူပဝိဇာပြသင်္ခါရသင်္ခါရပိစ္ဆာဝိညာဏပေါ့နော်စိတ်ကဗราဏကြတယ်ဆိုတာကိုပြောခဲ့တော့စိတ်ထဲကမကောင်းတာတွေတွေးနေမယ်မကောင်းတာတွေကြမ်းနေမယ်ဆိုရင်တော့ကပြုမှုတွေကလည်းမကောင်းတဲ့ပြုမှုတွေထွက်လာပါတယ် မကောင်းတဲ့ပြောဆိုတွေထွက်လာသူစိတ်ဓာတ်မှာသူစိတ်ဓာတ်ခြေခံပြီးဘုန်းကြီးတို့ရဲ့အပြောဆိုမှုရာတွေထွက်တာပဲအဲ့ဒါတတိထားမယ်စိတ်ကောင်းနှလုံးကောင်းမရှိရင်ပြောတဲ့အပြောတွေလှုပ်တဲ့လှုပ်တွေကကြံကြံထန်ထန်ရိုင်းဆိုင်တွေထွက်လာတယ်ဒါသူ့ရဲ့သဘာဝကိုပြတာအဲ့ဒါကိုသကုပါလာမထေဝထုကအဲ့ဒါကိုမိတ်ထားတာလေဒီပါဠိလေးနော်မနောပုတ်ဝင်တာ မနောပုပ္ပင်္ဂမဓမ္မဘာညာနဲ့ဒီပါဠိတော်မှာအရင်ပတ်တော့ဘုန်းကြီးတို့ပြောခဲ့ပါတယ်အဲ့ဒီတရားလေးမှတ်ထားဖို့အဲ့ဒါလေးကိုဘုန်းကြီးကလိုရင်းဆောင်းပုံလေးနဲ့မှန်ကျင်ဒီကနေ့ကြာရင်တော့ဒီကြောင်းလာတဲ့တချို့ဒီကရမတွေတော့ပြောပြပါတယ်မှတ်သားလို့လွယ်အောင်လို့စိတ်ပုတ်နှုတ်ပုတ်အလုံးပုတ်လျင်ပုံနာမဆုံးအများမုံ၏အရှုံးဒုက္ခကြုံရမည်မကောင်းတဲ့စိတ်ဓာတ်တွေရှိနေရင် အဲ့ဒီမကောင်းတဲ့စိတ်ဓာတ်အခြေခံပြီးတော့မကောင်းတဲ့ပြုမှုတွေအပြောအဆိုတွေအတွေးတွေဖြစ်တယ်အဲ့ဒီမကောင်းတဲ့အကုသိုလ်ကံတွေကြောင့်မှခေါင်းအကုသိုလ်ကံတွေကြောင့်မို့ဘာဖြစ်လဲကိုယ်မှလည်းစိတ်ဆင်းရဲကိုယ်ဆင်းရဲတွေဖြစ်တယ်ဗျာအဲ့ဒါလေးမျိုးလေးမှတ်ထားပါဒါကြောင့်စိတ်ပုံနှုတ်ပုံအလုပ်ပုံလည်းပုံနာမဆုံးအများမုံရအရှုံးဒုက္ခကြုံရမည်ကိုယ်စိတ်တတ်တယ်ညံ့နေနော်ဘုန်းကြီးပြေလူပြေပြေစိတ်တတ်တယ်ညံ့နေနော် ဘာဖြစ်လဲနောက်ကအလုတ်တရားလည်းမှုမမှန်မဟုတ်တာတွေလောက်တယ်မဟုတ်တာတွေပြောတယ်ပြီးတော့မဟုတ်တာတွေတွေးတယ်အဲ့တော့သူ့ကိုဘယ်သူမှမကြိုက်ဘူးအများကလည်းမုန်းပြီးတော့နောက်တုံးတော့ဆင်းရဲဒုက္ခနဲ့ဆုံးသားရမယ်သူလောက်တာကိုသူလောက်တဲ့ကံတိုင်းပြန်ချိုးပေးတော့ဒါကတော့ဘုန်းကြီးတို့ကုသိုလ်ကံအကုသိုလ်ကံကြောင့်မို့နောက်ထပ်ဖြစ်ပေါ်လာတဲ့အကျိုးရလာတယ်ဒီနေ့ပြောချင်တာကဘာလဲဆိုတော့ စိတ်ကြည်လင်ခြင်းကြောင့်ချမ်းသာမှုပေါ့အဲ့ဒီအကျိုးရလာဒီပြောချင်လို့လောကမှာကုသိုလ်နဲ့အကုသိုလ်အကောင်းနဲ့ဆိုးအဖြူနဲ့ပဲထုံတွဲနေတော့စိတ်မကြည်လင်အပြောဆိုအကြံတွေတွေကခုနကဘုရားဟောထားတဲ့အတိုင်းပဲမနောဘုံကဓမ္မဆိုရဲပါဠိကိုဘုန်းကြီးနည်းနည်းလေးဆောင်းဖို့လေးမှတ်သားရလွယ်အောင်လုပ်ထားတာပဲမနောဘုံက မနောပုပ္ပင်္ဂမဓမ္မမနောမယမနောတိထာမနတာစီပတုထေနဘာတတိဝါကရောတိဝါတတော်နံဒုက္ခမနွေတိစက္ကံဝဝဟာတော်ဗရံဒါကြည့်ပြီဒါကတော့စိတ်မကြည်လင် အပြောအဆိုအလုပ်အတွေ့အကြံနေရပါပြမလဲမကောင်းတာကြီးဖြစ်လို့ဆင်းရဲဒုက္ခဖြစ်ရတယ်နောက်တစ်ခုကြတော့ဗာလဲစိတ်ကြည်လင်နေရင်တော့ဘုန်းကြီးတို့ရဲ့အပြောအဆိုအလုပ်ပိုင်း အကြံတွေးတာခေါင်းနာကြီးဖြစ်လို့ဒုက္ခချမ်းသာကိုရနိုင်ပါလေဒါကိုဘုရားကနောက်တာတရားတစ်ပုဒ်ပေါ့နောက်ပုဒ်မှာဓမ္မခုနလိုပဲခေါင်းစည်းတတာအတူပဲမနောတိထာမနောမယမနတာစေပတ္တနေနာဒီကြတော့ပတ္တနေနာစိတ်ကြည်လင်မှုစိတ်ကြည်လင်နေတဲ့အတွက်ဘာတတိဝါပြောတာတွေကလည်းကြည်ရည်လင်လေးအေးအေးချမ်းချမ်းမှန်မှန်ကန်ကန်ချိုချိုတာတာပြောတယ်ပေါ့ကရောဒီဝါလောက်တဲ့အမူအရာတွေကလည်း ချုပ်တရေကျေးတိမ်မွေးတော့အတွေးတွေကလည်းကောင်းတဲ့အတွေးတွေတွေးတယ်တတောနံဒုက္ခမနွေတိအဲ့လိုကောင်းတာတွေလောက်ကောင်းတာတွေပြောက်ကောင်းတာတွေတွေးတဲ့အတွက်အဲ့ဒီအကျိုးဆက်နေတဲ့ချမ်းစိတ်ချမ်းသာကိုချမ်းသာဖြစ်တော့ဗောဗျာစာယဝနုပါယိနိလူရဲ့ရိတ်ဟာလူနောက်ကိုအစင်လိုက်တယ်လို့ကိုယ့်ရဲ့ကုသကံနေရာလဲကိုယ်နောက်ကိုအမြဲအစင်လိုက်နေတယ်ဒါလေးဆောင်းဖို့လေးလို့မှတ်ထားရင်တော့ စိတ်ဖြူနှုတ်ဖြူအထုတ်ဖြူလျင်မွေးကြူနန်းထွက်များနှစ်သက်၍တသက်တိုင်းမှာချမ်းသာရမည်ဒီလိုလေးမှတ်ထားအောင်နော်စိတ်ဖြူနှုတ်ဖြူအလုပ်ဖြူလျင်မွေးကြူနန်းထွက်များနှစ်သက်၍တသက်တာမှာချမ်းသာရမည်ဒီလိုမှတ်ထားပြီးတော့ဘုန်းကြီးတို့တွေစိတ်ဖြူနှုတ်ဖြူဆိုဒီတိုင်းတော့မဖြူပါဗျာကျင့်ကြအထုံနေမှာဖြူတော့ မြဲမပြတ်ကရောကောင်းတရားတွေကျင့်ကြံနေအောင်လို့ဘုန်းကြီးတို့ဒီသင်္นานတွေသင်ကြားတယ်ပို့ချတယ်ပြီးတဲ့အခါကျသင်ကြားပို့ချအောင်နေနာယုံနေလေ့လာအောင်နေမဟုတ်ဘဲနဲ့ဘာလို့ကြလဲကျင့်ကြတော့ကျင့်မှာစိတ်ဓာတ်တွေဖြူစင်တန်ရှင်းမယ်ဟိုမင်းကပြောတဲ့နိဝေနတရားတွေကိုယ်တဏ္ဍမှာတန်ရှင်းတော့တန်ရှင်းသွားရင်ဒါကိုအကျိုးသက်ရောက်မှုကလည်းစိတ်ချမ်းသာကိုယ်ချမ်းသာဖြစ်တော့မှာဗျာဒါနဲ့ပတ်သက်ပြီးတော့ခွန်ကြီးတို့ ဒီမထကုံနီလီဆိုတဲ့တထေတာကြောင့်ဘုရားခုနကစေဖြူနှုတ်ဖြူဆိုတဲ့ဂါထာလေးပေါ့နော်အဲ့ဒါတော့ဒီမထကုံနီတထေတာအကြောင်းပြုဟောတာတော့ဒါလေးလည်းပြောပါမယ်ဒါလေးလည်းမှတ်သားစရာပါလို့ဘုရားဘုရားရှင်လက်ထမတောက်တီမြို့မှာဘာမှမပေးမလူမှုတဲ့ပုံကိုရှိတယ်သူကချမ်းတော်ချမ်းသာတယ်တထေပဲသူ့နာမည်အာရိနာပုပ္ပကတထေလို့ပုံနာတထေပေါ့ဗျာ တော့ဘယ်သူ့မှမပေးဘူးဘယ်သူ့မှမကြွေးဘူးသူ့မှာသားတယောက်ရှိတယ်မထကုံဒီလို့ခေါ်တယ်ဒီသူသားလေးအသက်16နှစ်ရွယ်ရောင်မှာဒီကလိုပြောရင်တော့ရေကအားနေတဲ့ယောဂပေါ့ယောဂဆိုတခုဝင်လာဝင်လာတဲ့ချိန်ဘာဖြစ်ဖြစ်ပြဆေးဘဝကနှမျောတဲ့ပုံကိုဆိုဆေးဘဝကပေးရမှာဆေးဆရာခေါ်ပြီးကိုပေးရမှာလေအဲ့တော့နှမျောတာဘာလုပ်လဲဆိုတော့ ဈေးဆရာကြီးသွားတယ်ဟုတ်လားဒီဘယ်လိုခြေနေမျိုးပြင်ဗာဈေးတွေတောက်အောင်လဲမေးတယ်မေးပြီးတော့သူကိုယ်တိုင်ဖော်ဆက်ပြီးတော့တာကိုတိုက်တော့ဒါပေမဲ့ယောဂဖြည်းဖြည်းပုတ်ပုတ်ပုတ်ပုတ်ဆိုးလာတယ်နောက်မျောလင်းချက်အခြေအနေမရှိမှသူကဖေလုတ်တဲ့သူကဘာလုပ်လဲဆိုတော့ဆရာဆေးဆရာသွားခေါ်တော့ဆေးဆရာလာကြည့်တယ်အခြေအနေကြည့်တော့မဟန်တော့ဆေးမပေးဘဲနဲ့ပြန်သွားတယ် ဒီတော့သူသားနောက်ဆုံးတော့တရားမဲ့ခြေနှမျိုးရောက်တယ်တရားမဲ့ခြေနှမျိုးရောက်တာသိရတော့ဘာလုပ်လဲဆိုသူကလူမမာသူသားလူမအိရှိထုတ်တာတယ်ဘာဖြစ်လို့လဲဆိုရင်လည်းသူ့မှာအရင်ကတော့ဒီရွှေတို့ငွေတို့အိမ်ထဲမှာတိမ့်တာတော့ကြီးကတော့အပုံလိုက်ကြီးတွေတိမ့်တာအဲတော့ဒီလူမမာလာမေးတဲ့ပုဂ္ဂိုလ်ကသူဒီရွှေတွေငွေတွေမြင်သွားလို့ရင်မြင်သွားမှစိုးရင်စိုးရင်တဲ့တွေ့အဲတော့သူသားနေမကောင်းတာရှေ့ထုတ်အိရှိထုတ်တာတယ် နှမျောလုံးအာကြီးတဲ့ပုံကိုယ်ရဲ့ဖြစ်တတ်တဲ့သဘာဝကိုပစ္စည်းကိုသူများမသိအောင်ဘလောက်အနေရရှိလို့နေနေဖုံးကွယ်တော့ဗျာဒါမျိုးလုံးနေကြဒါတော့နှမျောတဲ့ပုံကိုယ်ရဲ့သဘာဝပါအဲ့လိုဖြစ်နေတဲ့ချိန်မှာဘုရားမွေးတဲ့တန်ခါလေးဆွမ်းခံကြွလာတော့ဘုရားရှင်ကဒီတထေသားလေးကောင်းရသူဂရီဘွားရောက်ဖို့အတွက် သူကြွလာရင်အကျိုးများမှမြင်တဲ့အတွက်အဲအိရှိတန်ဃာတော်များနဲ့သူအိရှိဆုံးခံကြွတယ်ပေါ့အဲမတ္တကုံဒီတထေတာသူကနေမကောင်းရတဲ့ဖះကိုဖူးမြင်ရတယ်အလွန်ကြည်ညိုတဲ့စိတ်တွေဖြစ်တာဒီလောက်ပါပဲသူထဲမှာအဲ့မှာဖះကသူ့ချင်းနေသိပြီးနောက်ပိုင်းအတော်တင်ဟောဒီလောက်ဆိုသူ့အတွက်လုံလောက်ပြီဆိုပြီးတော့တခြားရင်နဲ့ဆက်ကြွတယ်ဗုဒ္ဓကြွပြီးတော့ဗုဒ္ဓမူကြီးတဲ့ တန်ဃာတွေကြွပြီးတော့မကြခင်မှာပဲဒီမထကုံတတိပါဗုဒ္ဓနဲ့ဖရာကြည်ညိုတဲ့စိတ်နဲ့ပဲသိဆုံးသွားပါတယ်။သူကလူဝဆုတရနဲ့ပြန်နေပဲရောက်သွားတယ်တောင်းနေနတ်ပြည်မှာဘွားကလေးနဲ့သူ့ရဲ့ခုနကြည်ညိုလေးစားတဲ့စိတ်လေးနဲ့ပဲတောင်းနေနတ်ပြည်မှာတန့်ဖြတ်တယ်။နတ်ပြည်ရောက်တဲ့ခါကျတော့မိမိဒီလိုနတ်ပြည်နတ်ဘွားရောက်တဲ့အကြောင်းရင်းကိုပေါ့လေပြန်ဆင်ခြင်ကြည့်တာ။ဟောဖရာကိုကြည်ညိုတဲ့စိတ်လေးနဲ့ငါနတ်ဖြစ်လာတာပဲ။ အခါသူ့ဘေကိုလှမ်းကြည့်လိုက်ပြန်သူ့ဘေကဘာလို့လဲသူ့ဘေကသူ့သေးတော့ပညာမှာပြည့်ပြည့်ပြီးတော့ပညာမှာသွားငိုးနေတာကိုမြင်ရတာဒါတော့ဘာလို့လဲဆိုသူကသူ့ဖေကိုတတိပေးစကားပြောခြင်းနဲ့ဆုံးမလို့တဲ့အတွက်တတိပေးဆုံးမလို့တော့ဘာလို့လာလဲဆိုတော့လူကြီးဆင်းပေါ့သူ့ဖေကသူ့အလောင်းတချို့ထားတဲ့နေရာငိုးသူကလည်းမလမကမှာလူဘဝမတ္တလိမတ္တလိမတ္တကုံတလိရဲ့လူဘဝရုပ်သွင်လေးနဲ့ လူငယ်လေးတော့တယောက်ပုံစံမျိုးနဲ့တနေရာမှာငိုးနေတာတွေ့တာဒီတော့သူ့သားနဲ့ရုပ်ချင်းနဲ့တူတော့တန်ရောစင်ညိတာပေါ့ညိတော့ကကြပါပြည့်လဲသူ့ငိုတာရသွားရသွားပြီးတော့ဒီခုနကလေးကိုသူ့သားရွယ်လောက်ရှိကလေးငိုနေတာသွားမေးတယ်လူလေးဘာကြောင့်ငိုနေရလဲဘာညာပေါ့လေဒီလိုမေးတော့အဲ့တော့ဟိုကလေးကဘာပြောလဲသူ့မှာတဲ့ရွှေရထားရှိတယ်ဒါပေမဲ့လို့အဲ့ဒီရွှေရထား ဘိန်းဘိန်းတစ်ခုလိုးနေလို့ငိုတာပါအဲ့တော့သူကလည်းသားလို့ချစ်ခင်ပြီးတော့အားလုံးလေးမငိုပါနဲ့ကွယ်မင်းရခြင်းနဲ့ရထားပြီးငါလုပ်ပေးမယ်ရွှေပြီးပဲလိုချင်လိုချင်ငွေပြီးပဲလိုချင်လိုချင်ငါလုပ်ပေးမယ်အဲ့တော့မေးတယ်ကဘလောက်ကြီးတဲ့ဘီကိုပြုတ်လုပ်ပေးမှာတော့အာသူကလေးကြိုက်တဲ့လောက်ကြီးသူလုပ်ပေးမှာပေါ့ဒါဆိုရင်သူကဘာပြောလဲဆိုတော့ဒီနေနဲ့လနဲ့ပေါ့နော် ရထားပြီးလောက်ချင်တယ်အဲ့ဒီအောင်အဲ့ဒီနေနဲ့လောက်ရထားပြီးလောက်ပေးပါလားလို့ဒီလိုမေးတယ်အဲ့ဒီကကျတော့ဟိုကဖေလို့ခုနကအာရိနာပုဂ္ဂကဘုံနာတတိယဘာပြောလဲလူတွေမင်းယူနေသလားပေါ့လာနဲ့နေကိုဘယ်လိုလုပ်ပြီးထားပြီးလုံနိုင်မလဲမရနိုင်တော့ဘာကြောင့်လူချင်းတောင်းတနေရတာလို့မဖြစ်နိုင်တဲ့လာနဲ့နေကိုလူချင်းတောင်းတနေလူကလေးမင်းပြင်မှပြီ ပင်မဆင်းရဲပြီမင်းတေယုံမရှိမယ်ဘယ်တော့မှရမှာမဟုတ်ဘူးအဲ့တော့ပြောတယ်ဟိုကဘာပြောလဲဆိုချုပ်ကချုပ်တောင်းတနေတဲ့လနဲ့နေရမြင်တွေ့နေရပါလေတဲ့ခုဘာခင်တောင်းတနေတာသေသွားပြီတဲ့မတွေ့ရတော့ဘူးမြင်တွေ့နေရတာငိုးနေတဲ့ပုံကုန်နဲ့မမြင်မတွေ့ရတဲ့အကြောင်းငိုးနေတဲ့ပုံကုန်နှုတ်ပေါ့ဘယ်သူကတာပြီးမိုင်မဲရအသိဉာဏ်မရှိရကြတယ်လို့ဒီလိုမေးလိုက် အဲ့မှာခုနအာရိနာပုပ္ပကဘုံနာတရေကြီးတတိယပြီးတော့အပူတွေငြိမ့်သွားတော့တောကအပူတွေငြိမ့်သွားတောကအပူတွေငြိမ့်သွားတဲ့အခါမှာအရာမေးသူကဒါလူသားတော့မဟုတ်ဘူးနတ်တခုခုဖြစ်လိမ့်မယ်မေးတယ်သင်မစုလဲနတ်လားတကြလားဒီလိုမေးတော့အဲ့ကြမှာဟိုလူငယ်ကဘာခင်ရတာမထကုံဒီလိုပဲဖြစ်တယ် တေဂာနိကာလမှာဗုဒ္ဓကိုဖူးမြော်ရလို့ဘုရားဝိရတန်ဃာတွေကိုကြီးညိုရလို့ဒီကြီးညိုစိတ်ကုသိုလ်ကံကြောင့်မို့အခုတောင်းတဲ့နတ်ပြည်မှာနတ်သားဖြစ်နေတယ်အဲတော့ဘာခင်ကြီးလည်းအဲ့လိုကောင်းတဲ့ပုံပွားရအောင်ဖရာတရားတန်ခါကိုကိုးကွယ်ဖို့သီလတွေစောင့်ထိန်ဖို့အဲ့လိုတိုက်တွန်းပြီးတော့ပြန်သွားပါတယ်သူနတ်ပြည်အဲဒီနောက်မှာတော့အာရိဏပုဗ္ဗက ပုံနာတထေရဘာလို့လဲဆိုဘုရားမူကြီးတဲ့တန်ဃာတွေအိမ်ပင်ဆုံးကပ်မှာအဲ့ဒီလိုလုံးဝမလူတဲ့ပုံကဒီလိုဆုံးကပ်တယ်ဆိုတော့တထေရဘာမေးမလဲဆိုတာတွေတော့တချို့လည်းဘုရားဘာသာမယုံတော့တထေရမေးတဲ့ပြဿနာလာနားထောင်ကြတယ်ကျော်လည်းဘုရားယုံကြည်ပြီးတဲ့ပုံကိုယ်တွေကလည်းဘုရားဟောကြားချက်ဖြေကြားချက်ကိုနာကျင်တဲ့အတွက်လာရောက်ရတယ်ပေါ့ဗျာဘုရားကဆုံးကပ် ဘုရားကိုဆုံးကပ်ဆုံးကပ်ပြီးတော့ဘုရားဆုံးကပ်ပြီးတဲ့အခါကျတော့တရားဟောဖို့ထိုင်နေတယ်ပေါ့လေအဲ့ဒီချင်းသတင်းသုံးနေတယ်အဲ့ဒီချိန်မှာပဲသတင်းပုံခုနအာရိနာပုပ္ပကတထေရဘုရားမေးပါတယ်အရှင်ကောရမအရှင်ဘုရားလှူဒန်းမှုလည်းမရှိဘူးတခါမှလည်းလှူဒန်းပေးကမ်းတာလည်းမရှိဘူးတခါမှလည်းတရားနာတာတရားထုတ်တာလည်းမရှိဘူး တခါမှလည်းသီလဆောင်ထိန်တာဥပုပ်သီလဆောင်တာလို့လည်းမရှိဘူးတက်တက်ရှင်ဂေါရမကိုကြီးညိုစိတ်လေးရှိကများနဲ့နတ်ပြည်မှာဖြစ်နိုင်တဲ့ပုံကိုရှိပါလားဒီမိကုံးလေးမေးတာပါအဲတော့မြတ်စွာဘုရားဘုံတော်ကြီးတဲ့ဘာကြောင့်ဒီမိကုံးမေးနေရတာတော့နဲ့တင်သားမထကုံတလီကငါဘုရားကြီးညိုတဲ့ကုသိုလ်စိတ်ကြောင့်နတ်ပြည် ဖြစ်သွားတာပြောပြလိုက်တာမဟုတ်လားတဲ့အဲ့ဒီခါကျသူကဆက်ပြီးအထောက်ထားခိုင်းလို့နေပြီအဘယ်ဘယ်တော့ကလဲလို့ပြီးမနဲ့ခင်းပြမှာလေတဲ့သင်တဲ့သုတ်တန်သွားပြီးငိုနေတဲ့အကြောင်းတွေတာဘာနေအောင်ပြောနေတဲ့အကြောင်းအရာတွေကိုပြောပြတယ်ပြောပြပြီးတဲ့နောက်ပိုင်းကျဗာမိတ်လဲငါဖះကိုကြီးညိုလေးစားစိတ်ဖြစ်ုံနဲ့နတ်ပြည်ရောက်တဲ့ပုံကိုယ်တွေအများကြီးရှိပါတယ်လို့ဒီလိုမိတ် အဲ့ဒီချိန်မှာပဲမဒကုံဒီနတ်သားကသူ့ဘိမှနဲ့သူ့ဖရာစီရောက်လာပါတယ်ဘိမှမှာဆင်းပြီးတော့ဖရာရှိခိုးကြတော့ပါတယ်ရှိခိုးကြတော့တဲ့ချိန်မှာပဲမြတ်စွာဘုရားအသင်ပြုလဲဆိုမဒကုံဒီဖြစ်ကြောင်းပေါ့အဲလူကတော့ဘာကောင်းမှုတွေပြုခဲ့လို့လဲဆိုဒီပိဋကရှိမှပဲမေးတာပါပဲအဲသူဧကဏိကာလမှာဒီဗုဒ္ဓကိုကြီးညိုတဲ့ကုသိုလ်စိတ်လေးဖြစ်ခဲ့လို့ခုနတ်ပြည် တောင်းတဲ့နတ်ပြည်မှာနတ်ချမ်းသာကိုရခဲ့တယ်ဆိုတဲ့အကြောင်းလျှောက်ပါတယ်အဲ့မှာလူလူပြည်သားကြီးအလွန်အာဝန္တာကြတယ်ဟောဘုရားကုံတော်တွေအင်မတန်အာဝဝေကောင်းတာပဲနော်ကြီးဟိုမှာရုပ်ပေါ်ရုပ်ပုံတော့ဒီဒီပကာရတော့ကြီးညိုပြီးတော့ကြီးညိုစိတ်ဖြစ်ရုံနဲ့နော်ဒီမှာခေါင်းကျိုးတွေအများကြီးခုချိန်မှာဘုန်းကြီးတို့ဘုရားကုံတော်တွေစနစ်တကျပွားတတ်မယ်ဆိုရင်အကျိုးတွေအများကြီးခံစားဖို့ ခြားကောင်းမှုဆိုဘာမှမပြုတ်ဘူးเนาะဒီမတ္တဂုံလေးကြည်လိုက်ဘုရားကိုချင်းကျိုးလေးတက်တက်လေးဖြစ်ယုံနဲ့ဒီလိုရတယ်လူတွေချင်းချင်းပြောဆိုအာအော်ပြီးချီးမွမ်းကြတော့အဲ့ဒီခါမှာဘုရားကခုနပြောခဲ့တဲ့မနောပဝေမကဓမ္မဆိုတဲ့ကာထာလေးဟောတာပါအဲ့ဒီကာထာဟောတဲ့ခါကျခုနမနောပဝေမကဓမ္မကိုခြုံပြောရင်ပါလေစိတ်ဓာတ်ကြီးဖြူစင်စင်ကြယ်တန့်ရှင်းနေမယ်ဆိုရင်ကိုပြောတဲ့အပြော ကိုလှုပ်တဲ့အလုပ်ကိုတွေးတဲ့အတွေ့ကဘာပြောမလဲအကောင်းနေခြင်းဖြစ်တော့ဗောဗျာကောင်းတဲ့ကုသကံကြီးဗျာဒီကုသကံကြောင့်နောက်ကဘာဖြစ်ကောင်းကျိုးတွေခံစားမယ်ဒါမိတ်တော့ဗောဗျာအဲ့လိုဟောလိုက်တဲ့ခါကျတော့အာရိဏဘောဗကတထေကြီးလည်းသောတာပန်ဖြစ်တယ်မထကုံဒီနတ်သားလည်းသောတာပန်ဖြစ်တာပဲပြီးတော့သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်အများကြီးပဲအဲ့ဒီမှာလေကြီးလိုက်ဗောဗျာဒီ ဒီဝတ္ထုကြောင့်လေးကဖះကိုဖူးမြင်ကြည်ညိုယုံမြမနောကကုသိုလ်စေနာတက်တက်ယုံဖြစ်ဖြစ်ယုံကလေးနဲ့မှာနာရသူကတိရောက်နိုင်တာဒီတစ်ခုပေါ့ဒါလည်းဖះတို့လိုပုံကုနဲ့ကြုံလို့ပါပဲတာမန်ပုံကုဆိုရင်တော့မလွယ်ပါဘူးနောက်ပြီးတော့ဒီကြည်ညိုတဲ့ခါမှာလေနိဗ္ဗာန်မဲ့ဖို့နိဗ္ဗာန်ကိုရည်သားပြီးတောက်တာတော့မဟုတ်ဘူးဗျာနော်ဒါပေမဲ့လို့ဒီ အဲ့လိုရည်တန်ဖရာကြီးညိုစိတ်တက်တက်ဖြစ်အောင်နေပဲဒီကုသစေနာအကျိုးပေးတဲ့ခါကျဘာသွားပြီလဲနတ်ပြည်မှာပရိသန်နေအကျိုးပေးတဲ့ပရိယညံပါတဲ့ပရိသန်နေသွားအကျိုးပေးတာညံပါတဲ့ပရိသန်နေအကျိုးပေးတဲ့အတွက်ခုနကြည့်လိုက်ဂါထာလေးတပုတ်ဟောယုံများနဲ့သောတော်ဗန်ဖြတ်သွားတယ်။နောက်တော့ဒီဝိတုကြောင့်ဒါလေးမှတ်နိုင်တော့။ဟောဒီတရားတော်တွေတွေဟာ ဘာလဲဆိုတော့ဒါကုသိုလ်ကံကြောင့်ကိုချမ်းသာဖို့ဖြစ်စေတယ်ဒါသင်္ခါရပစ္စယဝိညာဉ်တော့ချမ်းသာတဲ့ပဋိသန္ဓေကိုပေးတယ်မနေ့ကပြောခဲ့တဲ့သကုဘာလမထေရတဲ့သူကအကုသိုလ်ကံတွေကြောင့်ကိုဆင်းရဲတဲ့ပရိသန်တွေကျွေးနောက်ဆုံးဆင်းရဲဒုက္ခနောက်ဆုံးဘဝထိအောင်အကျိုးပေးတယ်။ဒါတွေကဘာပြောလဲသင်္ခါရပစ္စယဝိညာဏအဲ့ဒါပြောတာ။ကုသိုလ်ကံတွေ ပြုလုပ်ခဲ့ရင်ဒီကုသိုလ်ကောင်းတဲ့ပရိဒါနေဝိညာဉ်တွေဖြစ်တယ်ကောင်းတဲ့ပုံပွားမှာဖြစ်တယ်အကုသိုလ်ကနေဖြစ်လုပ်ခဲ့ရင်တော့မကောင်းတဲ့ပရိဒါနေကြိုးတွေပြေးတယ်မကောင်းတဲ့ပုံပွားဖြစ်တယ်ဒီလိုမှတ်ထားမှာပေါ့ဗျာအဲတော့ချမ်းသာဆင်းရဲတွေဖြစ်တိုင်းစိတ်ဝိညာဉ်နဲ့တွဲပြီးဖြစ်တယ်စိတ်ဝိညာဉ်ဖြစ်တိုင်းဖတ်တာစတဲ့စေတသိက်နံတရားတွေလည်းပါတယ် စိတ်ဖြစ်ရင်စေတသိက်ပါတယ်ပေါ့လေခြုံပြောစိတ်စေတသိက်ဖြစ်ရင်ဒီစိတ်စေတသိက်မိရာပေါ့ဗျာရုပ်လည်းပါတယ်ဒါကိုဝိညာဏပစ္စယနာမရူပံဝိညာဉ်ကြောင့်နာယုတ်ဖြစ်တယ်ဒီလိုဟောတာပေါ့ပြီးတော့မှကဘုရားဗာဆဲဟောလဲနာမရူပပစ္စယတလာယနာ နာယုတ်ကြသလာနာဖြစ်တယ်ဒါကတော့ခက်တယ်ဗျ။ဒါကြောင့်ဘုန်းကြီးခက်မှဆိုလို့ရှင်ကဟိုဆောင်းကဝိရုကြောင့်လေးလည်းပြောတာ။ဒီတရားတွေじゃနည်းနည်းလာ။နာယုတ်ကြောင့်မို့သလာနာဒီကြောင့်ကျိုးဒီနာယုတ်ကြောင့်ကြောင့်ကျိုးဖြစ်ပုံအမြဲတမ်းနည်းနည်းနော်ပထမဆုံးဘုန်းကြီးတို့ဒေသနာဟောစဉ်ရင်ပြောမှာပေါ့ဗျာ။ဒေသနာဟောစဉ်မှာတော့ အကြောင်းဖြစ်တဲ့နံတရားကစေတသိက်၃ပါးပဲနော်နံဆိုတာကစေတသိက်၃ပါးပြောတာခုနဝိညာဉ်ကြောင့်နာရုပ်ဖြစ်တယ်ဆိုခုနပရိသန်နေစိတ်ပရိသန်နေစိတ်နောက်မှာစေတသိက်တွေပါတယ်အဲ့ဒါအဲ့ဒါနာမရူပပဲရုပ်တွေလည်းပါတယ်အဲ့ဒါနောက်အဲ့ဒီနာရုပ်ကြောင့်တော့ကသလာနာဖြစ်တယ်အဲ့တော့ဒီမှာအကြောင်းဖြစ်တဲ့နံတရားကစေတသိက်၃ပါးပြီးတော့ အကြောင်းဖြစ်တဲ့ယုတ်တရားကဘာတွေလဲဆိုတော့ဘုဒ္ဓယုတ်၄ပါးဘုဒ္ဓယုတ်6နော်စကုဝတ္တသောတာဝတ္တကာနာဝတ္တဇေဝဝတ္တကာယဝတ္တဟရိယဝတ္တဘုဒ္ဓယုတ်6ပါးဇီဝိတယုတ်အာရယုတ်ဒါတွေကတော့မဖြစ်မနေပြောရတာပေါ့ဗျာဒီတိုင်းပဲနားထောင်တာအဲ့ဒီယုတ်တွေပါပဲချုပ်ပြောတာကမ္မစာယုတ်တွေပေါ့လေအကျိုးတရားကြတော့ဘာတွေလဲဆိုအာရဏ6ပါးအာရဏ6ပါးဆိုရင် စကိုင်းနာသောတိုင်းနာခာနိုင်နာစေဝကိုင်းနာဒီအစ္စတိကိုင်းနာ6ပါမနာယနာမျက်စိနားလျာကိုယ်စိတ်ပါပဲဗျာဒီအာယနာ6ပါဖြစ်တယ်ဒီလိုဟောတာဒီတော့ဒီမှာအကြောင်းကျိုးဆက်ဆက်ဖြစ်ပုံကိုဘုန်းကြီးတို့နည်းနည်းချင်းရှင်းပြတော့မှာအရူပဘုံအရူပဘုံဆိုတာစိတ်ကြီးတဲ့ရှိတယ်နာမ်ကြီးတဲ့ရှိတော့နော်အရူပဘုံအဲ့ဒီအရူပဘုံမှာ ဘာနဲ့သွားနေလဲဆိုတော့အရူပဇံရထားမယ်ဆိုအရူပဘုံမှာပရိသန်တွေသွားဖြစ်ရတယ်။အဲပရိသန်တွေရဲ့စိတ်ကနေသုတိတံတဘွားလုံးစိတ်တွေကသူနဲ့ဒီပရိသန်တွေစိတ်နဲ့တူဘာတွေပါလာလဲ။စေတသိက်နံတရားတွေဖြစ်တယ်။အဲတော့အရူပဘုံမှာပြည့်သုတိတံအောင်တဘွားလုံးမှာဖြစ်တဲ့စိတ်တိုင်းဟာစေတသိက်နံတရားတွေကြောင့်ဖြစ်တယ်။အဲဒါကြောင့်မို့ နာမ်ကြောင့်မနာနာဖြစ်ပုံဒီလိုပြောတာပေါ့ဗျာဒီဖြစ်စဉ်ကတော့တာမန်ပုဂ္ဂိုလ်အနေနဲ့ကတော့ကိုယ်ပိုင်ဉာဏ်နဲ့သိဖို့ခက်ပါတယ်အဓိကတော့အရိပဘုံသားအရိယာပုဂ္ဂိုလ်များသာသိနိုင်တယ်တာမန်ပုဂ္ဂိုလ်ကတော့ဘုန်းကြီးတို့တုတ္တမြဉာဏ်တို့စိန္ဒမြဉာဏ်တင်ညာသီလောက်တာမန်နာသီလောက်ပဲဒီလောက်ပဲသိနိုင်မှာဉာဏ်နဲ့ကတော့တိတိကျကျတော်တော်ခက်ပါတယ်သိဖို့အဲ့လိုဒီလိုပဲနာသီနဲ့မှတ်ထားအောင်ရှိတယ် လူဘဝလိုယုံနာနှစ်ပါးလုံးရှိတဲ့ဘဝမှာတော့ပြိတ္တန်နေအစပြီးဝိပဿစိတ်ဖြစ်တိုင်းဖြစ်ဆိုင်ဒီဝိပဿစိတ်ဟာဝိပဿစိတ်ဟာသူနဲ့အတူဖြစ်တဲ့စေတသိက်နံတရားတွေကြောင့်ဖြစ်တာဒီနံတရားဟာနံကြောင့်မနိုင်တာဖြစ်တော့ဗောဗျာဝိပဿစိတ်ဆိုတော့အကောင်းဆိုအာကိုမြင်ရမြင်သိရတယ်ကြားသိရတယ် စာသိရတယ်တွေ့ထိသိရတယ်ကြံတွေးသိရတယ်မြင်သိုံများကြားသိုံများတွေးသိုံများကြံတွေးုံများစိတ်မျိုးတွေဒါမျိုးတွေဆိုလိုတာပေါ့ဗျမြင်သိသိဆိုရင်သူ့တက်တက်မဖြစ်နိုင်ပြီးတော့သူနဲ့အတူဘာတွေဖြစ်လာစိတ်သိတွေပါဒီဆင်းကိုနှလုံးသွင်းတဲ့မနတိကာရလည်းပါမယ်အာယုံကိုတွေ့ထိပြတဲ့ဖတ်တာလည်းပါမယ် ကြောင်းကြဆက်ပြီးစေနာလည်းပါမယ်မှတ်သားတဲ့တင်ညာလည်းဝေနာလည်းပါမယ်တပ္ပစေတသာနာခုနှစ်ပါးပေါ့ဗျာဒီမြင်သိစိတ်ကသူ့ကျက်တက်တက်မဖြစ်ဘူးစေတသိက်တွေနဲ့တွဲဖြစ်တာဒါကိုပြောချင်တာအဲတော့အတူတူကဖြစ်ကျေစုပြုတတ်တဲ့စိတ်နဲ့စေတသိက်ကအတူတူကဖြစ်ပြီးကျေစုပြုတတ်လို့သာဇာတပစ္စည်းလို့ခေါ်တော့ဥမာ၄ယောက်တူ၄ယောက်ပြိုင်တူမမဲ့ပစ္စည်းကိုခေါင်းဆောင် တယောက်ထဲမှလို့မရဘူးနောက်လိုက်၃ယောက်ပါပေါင်းပြီးတော့ညီလူညီမမလိုက်မှဒီရာဝတ္ထုဟာကြွတက်လာတယ်ဒီမှာလဲစိတ်ဝိညာဉ်ကအဓိကရှည်စွာဥဆောင်တဲ့ပွဲဖြစ်တယ်ဆိုပေမဲ့လို့သူ့ကျက်တက်တက်မဖြစ်နိုင်ဘူးပေါ့ဗျာအတူဖြစ်ပဲစေတသိက်တွေပါမှဖြစ်နိုင်ပါတယ်သူလည်းပါမှာပေါ့စေတသိက်လည်းပါမယ်ဒါကြောင့်အတူဖြစ်တဲ့ စေတသိက်နံတရားတွေကစေဝိညာဉ်ကိုတပြိုင်နက်အတူဖြစ်တဲ့သဇာတတတိဖြင့်ကျေစုပြုလို့အထာဏီနဲ့ဟုတ်လားဒါအကျိုးကြောင့်ဖြစ်တယ်ပေါ့ဗျာအဲ့ဒါသိခက်တယ်ဇာတိစိတ်တို့အနန္တိစိတ်တို့လည်းဒီတိုင်းပဲကျန်တဲ့စေတသိက်တွေနဲ့အတူဖြစ်တယ် စိတ်နဲ့အတူဖြစ်တဲ့နာမ်တရားတွေကပရိသန္တိခဏမှာရှိတဲ့သကုသောတာခန္ဓာစဉ်မှာကာယဆိုတဲ့အာယနာ၅ပါးရုပ်တရားတွေကိုသာဇာတပစ္စည်းသာဇာတတတ္တိဖြင့်ကျေစုပြုတယ်။ဤဂဗတေယကပရိသန္တိခဏမှာဒီအာယနာ၅ပါးတွေကာယတစ်ခုတည်းပဲရှိတာပေါ့။ဘုန်းကြီးတို့လူတွေပေါ့။အဲဒီလိုပုဂ္ဂိုလ်များ။တန်တေတဥပပပရိသန္တိကြတော့ဒီခဏခုန သကုသောတာခန္ဓာစီမှာကာယ၅မျိုးလုံးအာယနာ၅မျိုးလုံးရနိုင်တယ်လို့ဆိုလိုတာပါ။ညောပဋိသန္ဓေစိတ်နဲ့အတူဖြစ်တဲ့စေတသိက်နံတရားတွေကဒီအာယနာကိုကျေစုပြုတယ်ပဋိသန္ဓေခဏမှာဆိုပို့ပြီးတော့ခက်တယ်။အခုဟောထားတဲ့တရားတွေကတော့ဘုရားကတမိတဉာဏ်နဲ့ဟောထားလို့တာခွင့်တော့မှားတော့ကိုယ်ပိုင်ဉာဏ်နဲ့သိဖို့တော်တော်ခက်တယ်။နောက်ပဋိသန္ဓေဒီပြီးရဲ့နောက်မှာဗုဒ္ဓကာလခေါ်တယ်။ဒီ ပုဒ္ဓိကာလမှာသက္ခုသောတာခာနာစေဝကာယရုပ်အာဏ၅ပါးကိုဝိဘတ်နံဝိဘတ်မဟုတ်တဲ့နံတရားတွေကတည်မြဲအောင်ထောက်ပံ့ရုံကထောက်ပံ့ပြီးနံမရှိရင်ရုပ်ရဲ့တသက်မတည်နိုင်တဲ့အတွက်သဘောပေါက်ဆရာလို့ရှိတာပေါ့လေဒါကြောင့်အခုပြောခဲ့တာကြာဘာပြောချင်တာလဲဆိုနံကြောင့်အာရဏ၆ပါးဖြစ်ပုံပါပဲနံတရားကြောင့် နောက်ရုပ်ကြောင့်သူကနာမရူပပစ္စယတလာနေတာကိုနာမ်ကြောင့်မို့အာယနာ6အာယနာဖြစ်တယ်ရုပ်ကြောင့်အာယနာဖြစ်တယ်ခုနနာမ်ကြောင့်အာယနာဖြစ်ပုံပြီးသွားပြီရုပ်ကြောင့်အာယနာဖြစ်ပုံကိုခွန်ကြီးတို့ပြောပါဦးရုပ်ကြောင့်အာယနာဖြစ်ပုံကဘာလဲဆိုပရိသန္တိတီးနေတဲ့ချင်းဟရိယဝတ္ထုကနှလုံးသွားနှလုံးသွေးထဲမှာနှလုံးသွေးတွေကရုပ်ကိုမှီပြီးပရိသန္တိစိတ်ကဖြစ်ပါတယ် ဒါကတော့မိယာဝတ္ထုကြောင့်မနာရဏဖြစ်တာပဲမျက်စိနားလျာကိုဆိုတဲ့မိယာရုပ်ကြောင့်မြင်သိစိတ်ကြားသိစိတ်အနံ့သိစိတ်စားသိစိတ်ထိသိစိတ်ဆိုတဲ့ဒါမနာရဏဖြစ်တာပေါ့ဗျာနှလုံးသွေးမိယာကိုအရိယဝတ္ထုကြောင့်ပေါ့ဘာဖြစ်လဲကြံတွေးတဲ့စိတ်မနာရဏဖြစ်တယ်ကိုယ်ထဲမှာရှိတဲ့မျက်စိစင်ဆိုင်တဲ့အသေးမွားဥပါဒါရုပ်တွေက ပထဝီအာဘောတေဇောဝါယောဆိုတဲ့ဓာတ်ကြီးလေးပါမိပြီးဖြစ်တယ်မျက်စိနားလျာကိုဆိုတဲ့ပတာရယုံ၅ပါးတော့ဘုဒ္ဓယုတ်တွေကြောင့်ဓာတ်ကြီးလေးပါမိပြီးဖြစ်တယ်မျက်စိနားဆိုင်တဲ့ကံစားယုတ်တွေကပါဇီဝိတယုတ်ကိုမိပြီးဖြစ်တယ်မပြတ်ဖြစ်နေတယ်ဇီဝိတဆိုတဲ့အသက်ယုတ်ကြောင့်ပါပဲမျက်စိ စခိုင်းနာသောတာယနာကာနာယနာစေဝိုင်းနာကာယယနာမျက်စိနားလျာကိုယ်ဆိုတဲ့ဒီအာယနာ၅ပါးဖြစ်တယ်အစာဟာရရုပ်ကြောင့်မို့လဲဒီအာအာယနာ၅ပါးဖြစ်တာပေါ့ဗျာဒါတွေကိုဘုန်းကြီးတို့အချင်းချုပ်ပြီးထပ်ပြောပါအောင်အချင်းချုပ်ပြီးထပ်ပြောရင်စိတ်ကသူ့တခုတည်းတက်တက်ဘယ်တော့မှမဖြစ်ဘူးအာယုံခံစားမှုဝေဒနာရှိရမယ်အာယုံမမှတ်သားမှုတင်ညာရှိရမယ် အာယုံကိုနှလွန်းသွင်းနဲ့မနတိကာရရှိရမယ်အာယုံကိုစိတ်စောတိုက်တွန်းတဲ့စေတနာလည်းရှိရမယ်အဲတော့ဒီစေတသိက်ခုနှစ်ပါးပေါ့နော်စိတ်ဖြစ်တိုင်းဖြစ်တိုင်းဝေဒနာစတဲ့နံတရားတွေကြောင့်ဖြစ်တယ်နံတရားတွေကြောင့်မနာရဏဖြစ်တယ်ဒီလိုမှတ်တာဟောလောဘကြောင့်လူချင်းတတ်မှတ်မှုတွေထပ်ထပ်ဖြစ်နေတယ် ဒေါသကြောင့်စိတ်ဆိုးစိတ်မကောင်းတာတွေခဏခဏဖြစ်နေတယ်ဟောဘုန်းကြီးတို့ဒီချိန်ကာလမျိုးပေါ့မောဟကြောင့်မဟုတ်တာတွေအဟုတ်ထင်တဲ့စိတ်တွေဖြစ်တယ်မာနကြောင့်မခံနိုင်မခံနိုင်တဲ့စိတ်တွေခဏခဏဖြစ်နေဒိဋ္ဌိကြောင့်ဘာဖြစ်လဲအတ္တကောင်ဝိညာဉ်ကောင်ရှိတယ်လို့ထင်တဲ့စိတ်တွေဖြစ်တယ်ဝိသိကိစ္စအကြောင်းကိုဘုန်းကြီးတို့ဗာပြလဲဖရာဘောယုံမတန်တရားတွေဖရာဘောမှာတန်တရားယုံမတန်တရားစိတ်ဖြစ်မဲ့တရားဘောတန်ခါဘောဟာယုံမတန်တရားစိတ်တွေဖြစ်တယ် ဩဒိစ္စစိတ်တွေမတည်ငြိမ်မှုကြောင့်မို့စိတ်တွေကမနေမတည်ငြိမ်တဲ့စိတ်တွေဖြစ်တော့ဩဒိစ္စကြောင့်မတည်ငြိမ်တဲ့စိတ်တွေဖြစ်တယ်ကုက္ကုဆာကြောင့်ပူပါတဲ့စိတ်တွေဖြစ်တယ်အိတ်တာကြောင့်မနာလိုတဲ့စိတ်တွေဖြစ်တယ်မစ္စည်းကြောင့်ဝန်တိုတဲ့စိတ်ဒေါမနတာကြောင့်မကျေနပ်တဲ့စိတ်အဲမျိုးမျိုးဖြစ်တယ်ပေါ့ဒါတွေကတော့အကုသိုလ်စေတသိက်တွေကြောင့်မို့နောက်ကမနာယနာဖြစ်တဲ့သဘောပဲဒါလေးမှတ်တာ တရားကြောင့်ကိုဒါကုသိုလ်ကြောင့်အကုသိုလ်ကြောင့်ဖြစ်တယ်လို့ကုသိုလ်ကြောင့်ဖြစ်တာတွေလည်းရှိတာပေါ့ဗျာစိတ်တရားကြည်လင်းတဲ့တရားတရားတွေကြောင့်ပေါ့ဘာဖြစ်လို့ဘုန်းကြီးတို့စိတ်တွေကြည်လင်းတော့ဘုရားကုံတော်လေးပွားလိုက်တယ်စိတ်တရားကြည်လင်းလာတယ်ဒါတော့တရားတရားကြောင့်စိတ်တွေကြည်လင်းတတိကြောင့်ဘုရားတရားတွေကိုတရားထုံးနေတယ်တတိလေးနဲ့အောင်မပြမပြကတ်အောင်ကြိုးစားဒါတတိကြောင့်မို့ကုသိုလ်တရားတွေမပြတ်အောင်မေ့နေတဲ့စိတ်ဖြစ်တယ်ဟိတိဥပ္ပတ္တပကြောင့် မကောင်းတာတွေမှမကောင်းမှုတွေမှရှေ့ရမှလှမ်းတဲ့စိတ်တွေဖြစ်တဲ့အလောဘကြောင့်လူကျင်မမောတဲ့စိတ်ကင်းတဲ့စိတ်ဖြစ်တဲ့အာရောဒကြောင့်သိခံတဲ့စိတ်တွေမှာဟိုချမ်းသာစေလို့တဲ့စိတ်ဖြစ်တဲ့အစာရည်တွေပေါ့ဗျာဒါတွေကတော့ကံကံရဲ့အကျိုးကိုဒီဟာတွေကတော့ဗာလဲဆိုတော့ကုသိုလ်စေတသိက်နံတရားတွေကြောင့်မနာနာခေါ်တဲ့စိတ်တွေဖြစ်နေတယ်ဒီလိုပဲမှတ်ထား တရားရှုနေတဲ့ပုဂ္ဂိုလ်ကကုသိုလ်စေတသိက်အကုသိုလ်နံတရားကြောင့်စိတ်ဝိညာဉ်မနာနာဖြစ်တဲ့သူကိုယ်ပိုင်ညာနဲ့နားလိုက်နေပါတယ်နော်ဒီအကုအကုသိုလ်စေတသိက်တွေဖြစ်လာတယ်နော်ကုသိုလ်စေတသိက်တွေဖြစ်လာတယ်အဲ့မှာနောက်ကစိတ်ကလိုက်သိတော့ကိုယ်ပိုင်ညာနဲ့သိသွားမျက်စိနားဆိုင်တဲ့မိယာရုပ်ရှိမှ မြင်သေးသေးကြားသေးတဲ့ဆိုင်တဲ့မနာနာဖြစ်တဲ့ဒါနာယုတ်ကြောင့်မနာနာဖြစ်ပုံလို့ဒီလိုမှတ်ထားပါ နော်နာယုတ်ကြောင့်ယုတ်အာရဏ၅ပါးဖြစ်ပေါ်ဝင်ဒါလေးလည်းထပ်ပြောပါသက်ရှိယုတ်တွေဆိုရင်နာမရှိမဖြစ်နိုင်ဘူးပေါ့ဒါကြောင့်မျက်စိနားလျာကိုယ်ဆိုရင်အာရဏ၅ပါးနာန်တရားတွေရှိလို့ဖြစ်တာနာန်တရားကြောင့်ဒီပတာရယုံ၅ပါးဖြစ်တာဒီလိုမှတ်တာယုတ်ကြောင့်ပတာရယုံ၅ပါးဖြစ်ပုံဖြစ်ပုံကတော့ဘယ်လိုလဲဆိုတော့ပတာရယုတ်အကြည်ယုတ်လေး၅ပါးပေါ့မျက်စိနားလျာကိုယ် ဒီအခြေယုံ၅ပါးဒီကြည်ယုံလေး၅ပါးဟာဘယ်မှာမိလဲဆိုဓာတ်ကြီး၄ပါးမရှိမဖြစ်နိုင်မိယာယုတ်ချမ်းဆိုတဲ့ဓာတ်ကြီး၄ပါးရှိမှဖြစ်နိုင်တယ်ဒါကြောင့်ယုတ်ကြောင့်မို့ဓာတ်ကြီး၄ပါးကြောင့်ဒီပတာရယုံ၅ပါးသုံးဖို့ဆက်ခုတော့စက္ကနသောတိုင်းနာကာနာနာဇေဝိုင်းနာကာယနာဆိုတဲ့ပတာရယုံ၅ပါးအိုင်နာ၅ပါးဖြစ်တာဒီလိုမှတ်တာ ပြီးတော့ဇီဝိတရုပ်ကြောင့်မို့ဒီပတာရရုပ်တွေမပြတ်ဆက်ဖြစ်တော့ဘုန်းကြီးတို့ရုပ်ဇီဝိတတွေဒါရှိနေလို့ဒီမျက်စိအကြည်ရုပ်တွေနားအကြည်ရုပ်တွေကြည်ရုပ်တွေဆက်တိုက်ဖြစ်တော့ဇီဝိတရုပ်မရှိရင်တည်သွားရင်ဒီမျက်စိကြည်ရုပ်နားကြည်ရုပ်မဖြစ်တော့အာဟာရကြောင့်အစာအာဟာရကြောင့်မို့လဲဒီမျက်စိနားလျာကိုယ်စိတ်တွေဆက်လက်ဖြစ်နေတော့အဆက်မပြတ်ဖြစ်နေနော်လောဘဆိုင်တဲ့နာအာဟုသောနံတရား တရာဆိုင်တဲ့တတ္တာဆိုင်တဲ့ကုသိုလ်နန္တရားပေါ့နော်ဖတ်တာဆိုင်တဲ့သူနဲ့အတူဖြစ်ဖက်နန္တရားပေါ့မိယာဝုထုဝုထုကြောင့်ဘာဖြစ်လဲကြံတွေးနေတဲ့မနာနာတွေဖြစ်တယ်ဒီလိုမှတ်တော့ဒီနေရာမှာတော့မဘဘဝင်စိတ်ကိုမနောရာတွေကစိတ်ဖြစ်တယ်ဆိုတော့ဒါကိုဆိုလိုတော့နော်အဲတော့အတူဖြစ်တဲ့နန္တရားတွေနဲ့မိယာဝုထုယုတ်ကြောင့်ဘဝင်စိတ်မနာနာဖြစ်တယ်ဒီလိုမှတ်တော့ နံကြောင့်အာရဏ6ပါးဖြစ်ပုံဘုန်းကြီးတို့အကျဉ်းချုပ်ပါမယ်မြင်သိစိတ်ဖြစ်တဲ့အခါမှာမျက်စိခြေယောကဆက်ခိုင်းတာပေါ့မြင်သိစိတ်ကမနာရင်လားအဲ့ဒီနှစ်ခုကမျက်စိခြေယောကအတိမရှိတဲ့အရာတွေမှမဖြစ်ပါဘူးတုံတို့တိုင်းတို့အလောင်းကောင်းဇီဝိတဆိုတဲ့အသက်ရုပ်မရှိတဲ့လောင်းကောင်းမှမဖြစ်ပါဘူးမျက်စိအခြေယောကအစာဟာရမရှိလည်းမဖြစ်ဘူး မိရင်ကရုပ်ကြံဓာတ်ကြီးလေးပါမရှိတော့မဖြစ်ဘူးပေါ့မြင်သိစိတ်ကလည်းခုနမျက်စိအကြည့်ရုပ်မရှိကိုဘုန်းကြီးကြည့်နေမြင်သိစိတ်လေးကိုမြင်မျက်စိကြည့်ရုပ်ဟုတ်လားရှိမှဒါဖြစ်တာဒီမြင်သိစိတ်ကအာယုံခံစားမှုမှတ်သားမှုလို့နှလုံးသွင်းမှုကြောင်းကြဆိုင်မှုဒီနံတရားတွေမရှိမဖြစ်ဘူးဒီလိုမှတ်တာဒါကြောင့်အတိနံတရားကြောင့်ဆက်ခိုင်းတာဖြစ်တယ် ဘုဒ္ဓယုတ်စီဝိတယုတ်အာရယုတ်တို့ကြောင့်လည်းသက္ခာနာဖြစ်တယ်မျက်စိကြည်ယုတ်ဖြစ်တယ်နာယုတ်နံတရားတွေကြောင့်မို့လဲမျက်စိကြည်ယုတ်သက္ခာနာဖြစ်တယ်ဒီလိုမှတ်ပေါ့ဗျာဝိညာဉ်တင်ညာသင်္ခါရစရည်တဲ့အတုဖြစ်ဖက်နံတရားတွေပြီးတော့ဘုဒ္ဓယုတ်ဆိုတဲ့မဟာဘုတ်၄ပါးမျက်စိအကြည်ယုတ်ဆိုတဲ့တရားတွေကြောင့်မနာရဏဖြစ်တယ်ကြားသိတဲ့ကလည်းဒီတိုင်းပေါ့ဗျာဉာဏ်နဲ့တရားတွေအဲ့လိုပဲကပ်မှတ်တယ် ကြံတွေးနေတဲ့ကဘဝင်စိတ်ပေါ့ဗျာဒီဘဝင်ကြီးတွေကမနှောရင်မနာရင်နာကြံတွေးတာလည်းမနာရင်နာပဲဒီနှစ်ခုဟာဗာလေအတုဖြစ်ပဲနံတရားတွေမိယာဟရိယဝတ္ထုကြောင့်ဖြစ်တယ်ဟရိယဝတ္ထုရုပ်ကြောင့်ဘဝင်စိတ်ဖြစ်တယ်လို့ဒီလိုမှတ်ထားပါဗျာဝေနာတင်ညာသင်္ကာရစေနာစာရအတုဖြစ်ပဲနံတရားတွေလောဘစာရတဲ့အာဟုသောနံတရားတွေတတ္တာတတိစာရတဲ့ကုသိုလ်နံတရားတွေ မိယာဟရိယဝတ္ထုတရားတွေကြောင့်မို့ကြံတွေးစိတ်ဖြစ်တယ်ဆိုလိုတာတော့နာယုတ်ကြောင့်မနာရဏဖြစ်တယ်ဒီလိုမှတ်ထားဖို့နောက်တစ်ခုကနာယုတ်ကြောင့်ဖြစ်တဲ့အာရဏ6ပါးဖြစ်ပုံနော်တော်တော်ခက်တယ်ခက်တဲ့ကကြတော့ဒီတကယ်ကိုပါမီတူရှိတဲ့ဖရာလောင်းတို့လိုဖရာတို့လိုဒါမျိုးတာသိနေတယ် ပြီးတော့ရှင်သာရိပုတ္တရာတို့ရှင်မောင်မောက္ကလန်တို့ဒီအရှင်မြတ်ကြီးတွေသောတော်ဘာမဖြစ်မီကအဲ့မှာကြည်လိုက်ဗျသောတော်ဘာမဖြစ်မီကဆိုပရိသတ်သမုပ္ပအကျေမသိနိုင်ဘူးလို့ဒီလိုကောက်ချက်ချရနိုင်တယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီဟောတဲ့တရားလေးကြည်လိုက်လေရှင်သာရိပုတ္တရာကိုရှင်သာရိပုတ္တရာလောင်းပေါ့ဥပဒိတ္တပြပိုက်ခေါင်းဆောင်တယောက်ပဲ အစ္ဆဝေငါးဦးတွေကအရှင်အတ္တစီနော်ရာဇကြိုးကြွလာပြီးတော့သာနာကြီးကြွလာဆုံးခံသွားရင်လည်းရှင်သာရိပုတ္တအလောင်းဥပါဒေကပရဝေပရဝိပိုင်နိုင်ပရဝေနဲ့ခုနရှင်အတ္တစီတို့တွေ့တာပဲအဲတော့ဆုံးစားပြီးတဲ့ချိန်မြတရားမေးတာပါပြီးတော့ဘာဟောခဲ့လဲဆိုတော့ယေရမဟေတုပ္ပမောဝါဧတံဟေတုံတထကတောအာဟဒီမှာကြည်လိုက်ပေါ့အချင်းချုပ်ပဲဟောသွားတာပဲ အဲ့ဒီပထမဆုံးဟိုလိုခေါ်တာတော့၄ချောင်းဟောတယ်တချောင်းကို၈လုံးရှိတယ်ဆိုပါတော့ပထမနှစ်ချောင်းရဲ့ဒီပဲပြောရင်ယုံ nant တရားတွေအကြောင်းတရားကြောင့်ဖြစ်တယ်ဒီယုံ nant တရားတွေအကြောင်းတရားကိုငါတို့ဆရာမြတ်စွာဘုရားဟောတယ်ဒါပဲဟောတာပဲအကျဉ်းချုပ်နေတာဟောတာပဲဒီလိုအကျက်ချက်ပြီးတော့သောတာပန်ဖြစ်သွားပြီးနောက်ပိုင်းတော့အကျက်ချက်ပြီးတော့ကျင့်နိုင်တယ်စာပိုင်းတော့သောတာပန်တော့ဒီကျင့်ချုပ်တရားနဲ့ဖြစ်သွားတာပဲ ဒါမဲ့ဒီကာရမှာတော့ဟိုသစ္စာလေးပါလုံးကိုဟောတော့ပါတယ်အဲ့ဒါကပရမကရေဓမဟေတုဘဝဟာဆိုပါလဲဆိုဒီယုံနံတရားတွေအကြောင်းတရားကြောင့်ဖြစ်တယ်ဆိုတာဒါသမုဒိယသစ္စာပေါ့နော်ဒီယုံနံဒါကတော့ဒုက္ခသစ္စာပေါ့ယုံနံတရားအကြောင်းတရားကြောင့်ဖြစ်တယ်တေတံဟေတုံတထကရောမှာဒါသမုဒိယသစ္စာဟောတာပဲဒီယုံနံတရားတွေအကြောင်းတရားကြောင့်ဖြစ်တယ်ဖေယကအကျိုးတရားလည်းဟောတယ်အကြောင်းတရားလည်းဟောတယ်ဒါပြောတာ တေတံယောနိရောတော့အေဝံဝါဒီမဟာသမနောဒါကြဘာပြောလဲဆိုတော့အဲ့ဒီခုနကယုံနာစရာအကြောင်းတရားအကျိုးတရားတွေခြုံငင်းရာခြုံငင်းကြောင်းအကျင့်ကိုလည်းငါတို့မြတ်စွာဘုရားဟောတယ်ဒါဟောတာပဲနော်အဲ့ဒီမှာတော့အကျဉ်းချုပ်ဟောယုံနဲ့အချိန်ကာလလေးကြည်လိုက်နော်ဘလောက်မှမကြောက်ဒီတရားလေးဟောတယ်ဆိုတော့ရေဓမဟေတုပဝါဒေတံဟေတုံတတ္တကရောမှာဒီလောက် ကြားနာယုံနဲ့ရှင်သာရိပုတ္တရာမြတ်ရှင်မြတ်ရဲ့တခါလေးသောတော်မှာဖြစ်သွားတာသိမ့်မြန်တဲ့အချိန်ကာလလေးအဲ့ဒီအချိန်ကာလလောက်နဲ့သောတော်ဘာဖြစ်သွားနာယူရတဲ့အချိန်ကာလနဲ့ကြောင်းကျင်းဆွတ်တပုံတရားပေါ့အကျယ်စဉ်းစားကြည့်လိုက်ပေါ့အကျယ်စဉ်းစားရှုမှတ်လို့ဖြစ်နိုင်မဖြစ်နိုင်ဒါလေးစဉ်းစားခြင်းစဉ်းစားခြင်းစဉ်းစားစေခြင်းတော့အဓိကတော့ခုနကဥပဒိတာပြပိုက်ကြဗာမေးလဲဆိုခုနက ရှင်ရတတိရှင်ရှင်မြတ်ကိုရှင်ပြအရှင်ဖျားဆရာဘယ်လိုတရားများဟောသလဲ။ဒါရှင်မြတ်ကချုပ်ပြောရင်လောကမှာအကြောင်းကြောင့်ဖြစ်တဲ့ကြိုးတရားတွေရှိတယ်။အဲ့ဒီကြိုးတရားတွေအကြောင်းတရားကိုလည်းငါတို့မြတ်စွာဘုရားဟောတယ်။ဒါလေးမေယုံနေတော့ပါဠိလိုဆိုရေဓမ္မဟိတုပဝံဒေတာဟိတုတထကရောမှာဒီလောက်လေးပဲဒီလောက်လေးကြားနိုင်အောင်အချိန်ကဘာမှမကြောက်ဘူးဆိုလိုတာကတော့အကျယ်စင်ကြီး ရင်ရလောက်အောင်မကြဘူးလို့ပြောတာပါဒါလေးကိုခံမှန်းကြည့်လို့အဲ့ဒီတူတူအချိန်ကာလတွေဘလောက်မှမကြဘူးအဲ့ဒီအချိန်ကာလအတွင်းမှာပြိဿသမုပ္ပါတရားကိုအကျယ်ဆင်ញင်နိုင်တာဆင်ញင်နိုင်ဖို့ဖြစ်နိုင်မဖြစ်နိုင်ပေါ့ဒါလေးသိစေချင်တော့နောက်ရှင်မမောက္ခလောင်းကလည်းရှင်သာရိပုတ္တဟောပြန်တယ်ဒီကာတာပဲဟောတာပဲဒီကာတာလေးကြားနာယုံနဲ့ပဲဟုတ်လားဘုန်းကြီးရုပ်ပြမယ်လေဒီကာတာလုံးရေဓမ္မဟေတုပ္ပဝါဝါ တေတံဟေတုံတထကရောမဟာတေသစ္စာယောနိရောဓအေဝံဝါရီမဟာသမနောကဲရှင်သာရိပုတ္တရာရှင်မြတ်ကြီးဒီပြိဿသမုပ္ပါအချင်းချုပ်ရှင်မောဂလဟောလိုက်တယ်ဟိုမှာလည်းဒီကနေ့ဒိုင်းကလေးတန်းရပါဘာမှအချိန်မကြာဘူးနော်ဒီကြားအတွင်းလေဒါလေးကိုမှစာသိဖို့နော်တာမန်ပုဂ္ဂိုလ်တရားအနေနဲ့ပြိပရိသသမုပ္ပါတရားတွေကိုဟိုလားဆင်ညာအထုတ်ဖို့ဆိုဘုန်းကြီးတို့ခုပြောနေတာကိုကြားလိုက်ပြိဿသမုပ္ပါတရား ဆင်ញင်ရတယ်နော်အထုတ်ဖို့နားလည်ဖို့ဆိုအချိန်ပေးပြီးလေ့လာမယ်ပါရမီလည်းလိုလိုက်မှာပေါ့လွယ်လွယ်နဲ့ဆင်ញင်အထုတ်ဖို့တရားရဖို့ဆိုတာတော့ပါရမီရှိမှပဲရမှာဟိုလိုကတော့မလွယ်ပါဘူးအဲ့တော့ဒီကာလနဲ့ပတ်သက်ပြီးဘုန်းကြီးတို့ဖွင့်ပြတဲ့ထက္ကရာဆရာကဒီကာလလေးဟာတဲ့သူကသစ္စာလေးပါးကိုလည်းပြတယ်အကြောင်းကျိုးတရားပေါ့ဒီတော့ဟေတုပပဆိုတာ ပထမဆုံးခါတာပထမဆုံးပိုက်ပေါ့ဟိရမဟိရုပဘောကဘာပြလဲအကျိုးတရားပေါ့ဥပါဒနဲ့ခန္ဓာ၅ပါးယုံနံတရားဒုက္ခသစ္စာကိုပြတယ်ဒေတာဟေတုံတတ္တကရောမဟာတတ္တကရောအာဟာဒါကတော့အကြောင်းတရားဖြစ်တဲ့သမှုရိယသစ္စာတဏှာသမှုရိယသစ္စာကိုပြတယ်ဒီတရားနဲ့ဒီတရားနှစ်ပါးကိုနားလိုက်တာလည်းပြိုင်နေဗုဒ္ဓဘာသာအနှစ်သာရ နော်ဘယ်တရားမဆိုလောကမှာအကြောင်းနဲ့အကျိုးပဲရှိနေတာပဲအရာလို့အကြောင်းကျိုးဆက်ဆက်ဖြစ်နေပါလားရှင်သာရိပုတ္တအလောင်းဥပါဒိတာသဘောပေါက်တယ်လို့ရှင်မပေါက်ကလာအလောင်းရှင်ကောလိတနောက်ပိုင်းတော့ရှင်မမောက်ကလာကောလိတလည်းသဘောပေါက်သွားတာနောက်ဆက်ဟောပါတယ်တေသင်္ဆာယောနိရောဓဒါဘာပြလဲဆိုနိရောဓသစ္စာနဲ့မဂ္ဂသစ္စာပြလာတယ်ဒါဘုန်းကြီးတို့ တုတ်တုတ်ဒီရှင်အသက်စီကဘာအခြေခံပြီးတော့ဒီတရားဟောထားလဲလို့မေးလို့ရှိရင်ဘုရားကဤရဏဝဤရဏဝကတန်ရုပ်ပါဗျာပထမဒီဟနာရတုတ်ဆိုတာရှိတယ်အဲ့ဒီတုတ်ကိုခြေခံဟောထားတာပဲနော်အဲ့ဒီတုတ်မှာကじゃဘာဟောလဲဆိုတော့ဒီအကြောင်းတရားတွေရှိရင်ကြိုးတရားဆိုရှိတယ်အကြောင်းတရားတွေဖြစ်ခြင်းကြောင့်ဒီယုတ်တရားဖြစ်ပေါ်လာတယ် အကြောင်းတရားမရှိရင်အကျိုးတရားမရှိဘူးအကြောင်းတရားချုပ်ငင်းအကျိုးတရားချုပ်ငင်းတယ်ပထမအဲ့လိုခေါ်ထားတယ်ဘုရားကပြီးမှဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်အဲ့လိုကျယ်ဆက်ဟောသွားတာအဲ့ဒီတော့မှပြထားတဲ့အတိဘယ်ကိုရှင်အသစ္စည်းမထေမြတ်ကြီးကရေဓမ္မဟိတုပ္ပဝဝအစရင်ဒါဟောလိုက်တာပဲအဲ့တော့ဝိသုဒ္ဓိမကဒါကိုဝိသုဒ္ဓိမမဟာဒီကဒါပါ ပြလဲဆိုရင်ဒီခါတာလေးကပရိသသမုပ္ပါအကျဉ်းချုပ်ကိုပြတဲ့ခါတာလို့မှတ်သားသင့်တယ်။ဒါကြောင့်ဘုန်းကြီးတို့ခဏနာပြောပြတာပေါ့ဗျာ။ရေရမဟေတုဘဝရှင်သာရိပုတ္တတို့ရှင်မောက္ကလအလောင်းတို့သောတာပန်ဖြစ်တဲ့တရားတော်ဟာပရိသသမုပ္ပါအကျဉ်းချုပ်တရားတော်လို့မှတ်ထားပါ။ခုဘုန်းကြီးတို့တွေလေ့လာနေတဲ့ပရိသသမုပ္ပါတရားတော်အကျယ်လို့မှတ်ထားပါ။ပြီးတော့မကျင်းမကျယ်ဆိုတာဆတ်စကတုတ်တုတ်လို့ပေါ့ ဆာစကတုတ်လို့ဘုန်းကြီးကရဏပြောတယ်ဒါတော့ပိဋိသတ်ဘောမကျင်းမကျဲလို့ဒီလိုပဲမှတ်ထားပါတော့ပြီးတော့မှပိဋိသတ်ဘောပါတရားတော့နည်းနည်းတော့ဘုန်းကြီးတို့အတိတ်ပဲပြောပြမယ်ပေါ့နော်အမှန်မသိမှုအမှားသိမှုဝိဇ္ဇာကြောင့်ဘာဖြစ်လဲကုသကံအကုသကံအထုပ်မှုသင်္ခါရတွေဖြစ်တယ်အဲ့ဒီကုသကံအကုသကံသင်္ခါရတွေကြောင့်ဘဝတည်းဝိညာဉ်ဖြစ်တယ် ဘဝတည်ဝိညာဉ်ကြောင့်နောက်ကပါဗျာနာယုတ်တွေဖြစ်တယ်နာယုတ်တရားတွေကြောင့်မျက်စိနာအရာကိုယ်စိတ်မနာရင်လားစိတ်ဆိုတဲ့အာရဏ6ပါးဖြစ်တယ်ဒီအာရဏ6ပါးကြောင့်မို့ပါလေအာယုန်နဲ့စိတ်တွေ့ထိမှုဖတ်တာဖြစ်တယ်အာယုန်နဲ့တွေ့ထိအာယုန်နဲ့စိတ်တွေ့ထိပြီးတဲ့ဖတ်တာကြောင့်ပါဖြစ်လေအကောင်ဆိုခံစားတဲ့ဝိညာဉ်ဖြစ်တယ် အကောင်းဆုံးခံစားမှုဝေဒနာကြောင့်ဘာတွေဖြစ်လာလဲလူချင်းတတ်မှတ်မှုတဏှာဖြစ်တော့ဗောဗျာဒီလူချင်းတတ်မှုတဏှာကြောင့်ပါပဲဆွဲလန်းတဲ့ဥပါဒံဖြစ်တယ်ဆွဲလန်းတဲ့ဥပါဒံကြောင့်ဖြစ်ကြောင်းကမ္မဘဝဖြစ်တယ်ကံဘဝဒီဘဝကြောင့်ဘဝအသစ်ဖြစ်မှုဇာတိဘဝအသစ်ဖြစ်မှုဇာတိဖြစ်တယ်မွေးလာတယ်မွေးလာတဲ့ဇာတိကြောင့်ဘာဖြစ်လဲဘုန်းကြီးတို့တွေအိုရတယ်တေးရတယ် ဥနာသေးတွေဖြစ်တယ်အဲ့ဒီဥနာသေးတွေမကြုံခင်မှာဥနာသေးတွေမဖြစ်ခင်မှာဘာတွေဖြစ်လဲဆိုရင်ဓာတွေပူဆွေးဓာတွေငိုကြွေးဓာတွေကိုဆင်းရဲဆင်းရဲဖြစ်တာတွေနော်အပြင်းထန်မူမိတာတွေဒါတွေဖြစ်ပေါ်တော့ဒီပုံဒီနီးနဲ့ဖြစ်နေဆင်းရဲအဆူတက်တက်တာဖြစ်ပေါ်လျက်ရှိတယ်ဒီလိုဟောသွားတော့အဲ့ဒါဆိုရင်တော့ဘုန်းကြီးတို့ ဒီပရိစ္ဆသဘောပါတရားနည်းနည်းပါးပါးနားလည်ဖို့ခွင့်လန်းရှိတာပေါ့နော်။အဲဒါနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ပရိစ္ဆသဘောပါနည်းနည်းတော့နည်းနည်းချင်းနည်းနည်းချင်းပေါ့ဗျာ။ပြောရတာတချို့နည်းနည်းတဲ့တရားတွေကြာစေဝင်သောဉာဏ်နဲ့တုတ်တွေပါလေအကြောင်းအရာတွေဆွဲပြောရတယ်ရှိတော့ဒီတိုင်းပြောတဲ့အခါကျမှတ်သားဖို့နည်းနည်းခက်တော့ဒီပရိစ္ဆသမုပ္ပါတရားတော့အလွန်ခက်ခဲနဲ့နဲတဲ့အတွက်ဒီလိုပဲဖြည်းဖြည်းချင်းပြောရပါတယ်ထပ်ထပ်ပြောရပါတယ် ဒါနဲ့ပတ်သက်ပြီးတော့ဒီရှင်အနာနာနဲ့ပြိဿသမုပ္ပါတရားတော်တုတ်တုတ်နှစ်နေရာတွေ့ပါတယ်ဗျာမာရိဒါနာတုတ်ဆိုဒီကနေ့ကမာဝေကမှာမာဝေကမှာလည်းတွေ့ပါတယ်နောက်နိဒါနာတုတ်ဆိုတော့နိဒါနာဝေကတန်ယုံမှာလည်းတွေ့ပါတယ်အဲ့ဒါဘယ်လိုလဲဆိုတော့မြတ်စွာဘုရားကကုရုတိုင်ကမ္မတဓမ္မနိကုံးရွာမှာတရင်သုံးနေတယ်အဲ့ဒီအချိန်မှာရှင်အာနန္ဒာဟာ သောတာပတိဖလသမပါဝင်စားပြီးဝင်စားပြီးတော့ထတယ်ပေါ့ဗျာထပြီးတော့ပြိဿသမုပ္ပါတရားတွေကိုဆင်ញင်နှလုံးသွင်းတယ်ဝိဇ္ဇာကြောင့်သင်္ခါရဖြစ်တဲ့သင်္ခါရကြောင့်ဝိညာဉ်ဖြစ်တဲ့စာယူစာမှာအဆုံးဆင်ញင်နှလုံးသွင်းတယ်ဘုဒ္ဓင်းသိခြင်းဟာဘာကြောင့်ဖြစ်လဲဘဝတည်းဖြစ်လို့ဖြစ်တာဘာညာပေါ့လေဒီလိုပြိဿသမုပ္ပါတရားတွေတရားတွေကိုအစမှအဆုံးတည်းအောင်ဆင်ញင်နှလုံးသွင်းတယ်အစမှအဆုံးအစမှအဆုံးပေါ့ အစာနဲ့အဆုံးမှတခါအလဲရောက်ဆင်ញင်အလဲမှလည်းတခါအစာအဆုံးကိုရောက်ဆင်ញင်မျိုးစုံဆင်ញင်တော့ပြောပရိစ္ဆသမုပ္ပါတရားတွေဒီအာနရှင်အနန္နာမှာကြတော့ဘယ်လိုဖြစ်နေဒီပရိစ္ဆသမုပ္ပါတရားတွေမခက်ခဲပဲနဲ့လွယ်ကူနေတယ်အောင်ဖြစ်နေတယ်ဒါနဲ့ရှင်အနန္နာဘာဖြစ်လဲဆိုမြတ်စွာဘုရားကြီးသွားတယ်သွားပြီးလျှောက်ထားတယ်မြတ်စွာဘုရားအာဝတ်စရာကောင်းလိုက်တာဘုရားမဖြစ်ဘူးပဲဖြစ်ပါလေဘုရား ပရိစ္ဆေသမုပ္ပါတရားတွေကအလွန်ခက်ခဲနက်နဲပါတယ်ဗျာတဲ့ဒါပေမဲ့တပည့်တော်အတွက်တော့ခက်ခဲသလိုနက်နဲသလိုမထင်ရပါဘူးရှင်ဗျာဒါလျှောက်ထားတော့လျှောက်ထားတော့မြတ်စွာဘုရားဗာမိတ်လဲဆိုရင်မြတ်စွာဘုရားမိတ်နဲ့ပါဠိစကားလေးဘုန်းကြီးဖတ်ပြပါမာဟ ဘုရားတားမြစ်တဲ့စကားမှာဘုန်းကြီးတို့ဒီလိုမာလုဒ္ဒပုတ်ကြမာလုဒ္ဒပုတ်ကြသုတ်တန်ကမာလုဒ္ဒဗုဒ္ဓသုတ်တန်ကလည်းဒီလိုပြောခဲ့ပါတယ်ကာတလိဘုရားကဟိုပြစ်တင်လို့တဲ့သဘောမျိုးပါတယ်လို့ချီးမြှောက်လို့လည်းချီးမွမ်းလို့တဲ့စကားလည်းပါတော့ချီးမြှောက်လို့တာပါလေဆိုအနန္ဒာတဲ့သင်ဟာဉာဏ်ပညာကြီးတဲ့ထက်မြက်တယ် ဒါကြောင့်မို့သင်ဟာဒီနည်းနည်းတဲ့ခက်ခဲတဲ့ပြိဿသဘောပြသင်ဘိုးတော့လွယ်ကူနေထင်ရမှာပေါ့တဲ့ဒါပေမဲ့အခြားပုံကိုယ်တွေမှာじゃဒီလိုပေါ်လွင်လိမ့်မယ်လွယ်ကူလိမ့်မယ်ထင်ရှားလိမ့်မယ်လို့မထင်နဲ့အဲ့ဒီသဘောလေးပါတာပေါ့အပြစ်တင်ရုံနဲ့မကောင်းချီးမြှောက်လို့တဲ့အားမျိုးလည်းပါတယ်။အဲတော့ဘုန်းကြီးတို့ဗာပြောစရာရှိလဲဆိုဒီနိဒာနာနိဒာနာတုတ်အဖွင့်ထကရာမှာပေါ့ ဘာတော့ဒီလဲဆိုရှင်အနန္ဒာကဘာဖြစ်လို့ဒီပရိစ္ဆသမုပ္ပါဒိအာသူကဆင်ញင်တဲ့ကလွယ်ကူးနေတယ်ဆိုအကြောင်းတွေသွားတွေ့တယ်အကြောင်း၄မျိုးနံပါတ်၁ရှေရှေဘဝတွေစီးပူခဲ့တဲ့ပါရမီဥပနိတေယနဲ့ပြည့်စုံတယ်ဟောဒီတရားတွေလွယ်လွယ်ကူးကူနားလည်တဲ့သဘောပေါက်တယ်ဆိုတော့ဘုန်းကြီးတို့အရင်ဘဝတွေဘဝတွေတုန်းက ပါရမီဥပဒေတွေအရင်ကလေးလာစီပူကြရမှာအခုလိုတရားသင်တန်းတွေတက်ထားတော့တရားနာလာဒါတွေမရှိဘဲနဲ့အခုမှကြားနာလို့ဖယ်လွယ်လိုက်မှာလို့ဗျအရင်အရင်ဘဝဘဝတွေကပါရမီဥပဒေတွေနေတရားတွေနဲ့ပြည့်စုံခဲ့တယ်ပါရမီတွေပြည့်စုံခဲ့တယ်လေးလာခဲ့တယ်သင်ယူခဲ့တယ်အထုတ်ခဲ့တယ်ဒါမျိုးပေါ့နံပါတ်1ဆရာသမားများထံမှာနိနာနေတရားခံယူခဲ့တယ်ဟောဒီဘက်ကမှသူက မြတ်စွာဘုရားတို့ရှင်သာရိပုတ္တရာအများကြီးပဲသူကရှင်အနန္ဒနိဒာနေတရားတွေခံယူတာနောက်တော့တဖြည်းဖြည်းချက်ချက်ပြောတော့ပြီးတော့ရှင်အနန္ဒသောတာပန်လည်းဖြစ်နေတယ်သောတာပန်ဖြစ်လို့သူကဆင်ញင်ရတာလွယ်တာသောတာပန်မဖြစ်ရင်တော့ဆင်ញင်ရတော့လွယ်နေမှာနံပါတ်3နံပါတ်3ကသောတာပန်ဖြစ်လို့နံပါတ်4ကတော့အကြမ်းမြင်ဘုသူတ္တတွေများလို့နော်အကြမ်းမြင်ဘုသူတ္တများတဲ့နေရာမှာရှင်အနန္ဒဣတိတေတောင်ရထားတာလေ အဲ့ဒါအကြောင်းကိုသူ့အတွက်ကလဲလွယ်တာပထမဆုံးဘုန်းကြီးတို့ရှေးဥပနေတိနေတရားနဲ့ပြည်စုံဖို့ရှေးပါရမီနဲ့ပြည်စုံခဲ့ပုံလေးအကြောင်းကိုပြောချရအောင်ပေါ့လွန်ခဲ့တဲ့ကဘာတသိန်းကာလဘဒုမုဒ္ဒရာမြတ်စွာဘုရားပွင့်ပါတယ်ဗုဒ္ဓရဲ့အဲ့ဒီဘဒုမုဒ္ဒရာမြတ်စွာဘုရားခမည်းတော်မင်းကြီးအာနန္ဒမင်းကြီးမြို့တော်ရဟန်းတော်ကြီး မြို့တော်အဂတာဝကနှစ်ပါးရှိတယ်ရှင်ဒေဝီလနဲ့ရှင်သူဇာတအလုတ်ရွေးရန်ကတော့ရှင်သူမနောက်ခုခေတ်ဘုန်းကြီးတို့ဘုရားလက်ထက်ကကြရှင်အနန္ဒလို့ဘုရားရှင်ကလုတ်လုတ်ရွေးရန်ရှင်သူမနာအဲဘုရုမုဒ္ဒမြတ်စွာဘုရားဟာရံပေါင်းတသိန်းနဲ့တူခမည်းတော်မင်းကြီးကိုချီးမြှောက်တော်အဖြစ်ဘာလို့လဲဟန်တော်ရီနေပြီးတော့မှပဲတရင်သုံးတယ်အဲ့ဒီအချိန်တုန်းက ရှင်အာနန္ဒအလောင်းကဗုဒ္ဓမုဒ္ဒမြတ်စွာဘုရားညီတော်သုမနာမင်းသားဖြစ်တယ်။သုမနာမင်းသားဖြစ်တော့ခမည်းတော်မင်းကြီးကဒီသားတော်ဒီကိုငယ်စဉ်ခါတော့ဂုဏ်နဲ့တူထားတော့ဗောတခါလေးပညာသင်လွတ်တယ်။ပညာတက်မြောက်လာပြီဆိုဟန်သဝရီမြို့တော်နဲ့သူ့ရဲ့နေပြည်တော်မြို့တော်နဲ့ယူဇနာ120လောက်ဝေးတဲ့အရာမျိုးစားဖြစ်ခန့်အပ်ပေးတာ။ဒီလိုခန့်အပ်တဲ့ချိန်မှာပဲနေသက် ဒေသမှာတပုံနေထားတယ်ပေါ့ဗျာအဲ့တော့ခမီးတော်မင်းကြီးကြောင်းကြတယ်ခမီးတော်မင်းကြီးကအေးဒါတော့အဲ့ဒီတပုံရံနေသွားနှိမ်နှင်းပေးအမိန်ပေးလိုက်တယ်အဲ့တော့သုမနာမင်းသားနေဆက်သွားပြီးတပုံရံနှိမ်နှင်းအောင်မြင်တယ်ငင်းအောင်လှုပ်ခတ်တယ်ငင်းအောင်လှုပ်ပြီးတော့ခမီးတော်မင်းကြီးကိုကြောင်းကြလျှောက်ထားတော့အာအဲ့ဒီမှာမင်းညာနှစ်သက်သဘောကြတယ်ကနန်းတော်ဒါတော့နန်းတော်အမြန်လာခဲ့ဖို့အမိန်ပေးတယ် အဲ့တော့မင်းသားကသူ့ရဲ့ရဲဘော်ရဲဘက်အမတ်တထောင်နဲ့တိုင်ပင်ဆွေးနွေးတယ်ခမီးတော်မင်းကြီးကတို့ကိုစုပေးဖို့ခေါ်နေပြီစုပေးရင်တို့ဘာစုတွေယူကြမလဲတိုင်ပင်ကြတာပဲငါတချို့ကလည်းဒုက္ခဒုက္ခလာနဲ့သူပေါ့ဗျာတချို့ကဟာဆင်းနေမြင့်တောင်းရမယ်တချို့ကအဲ့လိုကြံတယ်တချို့ကလည်းဟောယရနာတွေတောင်းရမယ်ရွှေငွေယရနာတွေတောင်းရမယ်ဟာတချို့ကမဟုတ်ဘူးဟာ ရှင်မင်းသားမင်းကြီးရဲ့သားဖြစ်မင်းရဲ့သားဖြစ်တော့ဒီစိတ်တို့မြင်းတို့ဒါတွေကလွယ်လွယ်ကူရနိုင်ပါလေတဲ့ပြီးတဲ့ခါကျတော့ရန်နာရွှေငွေဆိုတာလေလွယ်လွယ်ကူရနိုင်တာပဲအဲ့ဒါမတောင်းပါနဲ့မင်းကြီးဆူတောင်းရင်ဆူတောင်းမင်းကြီးကခုနကဆုပေးမယ်လို့ပြောခဲ့ရင်ဘာဆူတောင်းတယ်လဲအဲ့ဒီအချိန်မှာမင်းကြီးကခုနက ဘုရုမုဒ္ဒမြတ်စွာဘုရားသူတဦးတည်းပဲဆုံးအကတ်ထားပြသူများကတ်ခွင့်မပြုဘူးဖြစ်ဖို့အဲ့ဒါကိုတောင်းဆိုခိုင်းလို့မစိုးဘူးအမတ်တရားအဲ့တော့ရှင်မင်းသားဘာစုတောင်းအောင်လဲဆိုမြတ်စွာဘုရားဝင်ဝါရင်း၃လပတ်လုံးပေါ့ပြုစုလှုပ်ကြွေးခွင့်တောင်းပေါ့အဲ့ဒါတောင်းတင်တယ်ဆိုမင်းသားဆုံးကသူလည်းအဲ့ဒါကြမ်းကြမ်းမရဘူးအဲ့ဒါတော့အေးကောင်းပြီကောင်းပြီလေတင်းတို့ရဲဘော်ကငါမိတ်ဆွေကောင်းနေပဲငါဒီမြတ်စွာဘုရားကို ပြုစုလိုချင်ကိုစိတ်ကူးရမရှိခဲ့ဘူးလေသင်တို့ကဒီလိုစိတ်လေးဖြစ်ပေါ်ပြီးတော့အကြံဉာဏ်ပေးတဲ့တဲ့သဘောကြတယ်ဒီတိုင်းမှာငါခွင့်တောင်းယူမယ်ဒါမျိုးပြောတာပဲအဲ့ဒါနဲ့ခမီးတော်မင်းကြီးထံပေါ့လေအမတ်တထောင်ခြံရမြေရောက်လာရောက်လာတဲ့အခါကျတော့ဝမ်းမြောက်ဝမ်းသာနှုတ်ဆက်စကားပြောဖို့ခမီးတော်မင်းကြီးကဲဒါတော့လူရဆူတောင်းလို့ပြောတယ်ရောမင်းသားကောင်းပါပြီခမီးတော်တဲ့ဒီ မြတ်စွာဘုရားကိုဝါရင်သုံးလပတ်လုံးပေါ့လေပစ္စည်းလေးပါဖြင့်လှုပ်ကြွေးခွင့်ပြုပါဒီကုသိုလ်ကောင်းကိုပြုသွားဖြင့်ဒါတော်ရဲ့ဘဝကိုအမြတ်ရအောင်ပြုလုပ်လိုပါတယ်ဒီစုကိုပေးတော်မူပါလို့ဒီလိုလျှောက်ထားတယ်ဒီတော့မင်းရပဲပေးနိုင်ဖြစ်ပေါ်ဒီစုတော့မပေးနိုင်ဘူးဒါတော့တခြားစုပဲယူပါတယ်သူပဲဆုံးကတ်ခြင်းနေတာဖြစ်ပေါ်အဲတော့ရှေးကမင်းတွေကဒီခေတ်မင်းတွေလုံးမဟုတ်ဘူးပြသူကဂတိပေးပြီး မြဲတယ်မင်းမှာလူမာကလေးမင်းမှာသစ္စာဆိုနော်သူကပေးပြီးဒီကကိုကစုပေးမယ်လို့ပြောပြီးရင်ပြောတဲ့အတိုင်းမပြင်အောင်မှန်တဲ့စကားရှိတယ်ဒါမှလည်းများချင်းညိုလေးစားတယ်မမှန်တဲ့စကားရှိရင်တော့ဒီမင်းကိုဘယ်သူမှမလေးစားဘူးပေါ့နော်အဲ့တော့အဲ့ဒါကင်နေသားတော့ခမီးတော်တဲ့မင်းတို့မြည်တည်တဲ့ပေးမယ်လို့စကားတတိပေးထားရင်တဲ့ မတီးပဲနဲ့နှစ်မျိုးနှစ်ခွပြောကောင်းသလားသားတော်ကတော့ဒီတောင်းတဲ့အခုတောင်းတဲ့စုပဲရခြင်းတခြားစုကိုဘာမှမလုပ်ချင်ပါဘူးအဲ့ဒါမင်းကြီးလည်းမတတ်တာတတ်တာတော့ဘာပြောလဲဆိုပရိယေနဲ့သားတော်ရဲ့မြတ်စွာဘုရားစိတ်ရဲ့စိတ်တော်ဆိုတာသိဖို့ခက်တယ်ငါကပေးမယ်လို့ပြောပေမဲ့မြတ်စွာဘုရားကအလိုမရှိဘူးမကြွလို့ဘူးဆိုခမည်းတော်ဘာတတ်နိုင်ပါလဲသူကတို့ပရိယေနဲ့ဒါဒီတော့မင်းသား ကောင်းပါပြီခမည်းတော်တဲ့မြတ်စွာဘုရားရဲ့စိတ်အလိုတော်ကိုသားတော်သိအောင်ကြိုးစားပါမယ်ဘုရားကြီးသွားတာပါကြောင်းသွားတယ်ပေါ့ဗျာကြောင်းရောက်တော့ဘုရားဆုံးဖုံးပြီးတဲ့ခါကျကုရီခန္ဓာကုရီတိုက်ထဲမှာနေတဲ့ချိန်ဖြစ်နေတယ်အဲတော့တဘာတဲ့တရင်သုံးနေတဲ့ချိန်ပေါ့ဒါနဲ့ကြောင်းနဲ့ရောက်တာရဟန်းတော်တွေမေးတယ်ပေါ့လေဘုရားကိုဖူတူပင်ရောက်ဆောင်ရွက်ပေးပါအဲရဟန်းတော်များစွာဟာဘုရားဦးဇင်းတို့တော့ဆောင်ရွက်ပေး ဒီလိုမရဘူးနော်ဘယ်လိုဟာအချိန်မေးဖျောင်းကိုသွားပြီးတွေးခွင့်မရှိဘူးဒါရှင်မြတ်တို့ဆိုဘယ်သူကတော့အချိန်မေးသွားတယ်သူမနခုနကအလုတ်ကျွေးယဟန်ပေါ့ရှင်ဟနာအလောင်းတောင်းစုပြုမဲ့သူမနမထေကသာနဲ့ဒီခွင်ရေးကိုရတာအဲ့ဒါနဲ့ရှင်သူမနမထေလိုက်ရှာရှာပြီးတော့ဖျောင်းဖူးမြော်ခွင့်ရအောင်ဆောင်ရွက်ပေးဖို့တောင်းပါတယ် အဲသုံးနာမတရားမင်းသားခေါ်သွားကန္နာဂုရီတိုက်ချောင်းနာရောက်ရတော့အဝင်ဝါနာမှာထားခဲ့တယ်ပေါ့ထားခဲ့ခဏဆောင်ဂုရီကန္နာဂုရီတိုက်တဲ့ဝင်သွားဝင်သွားပြီးတော့သုံးနာမင်းသားမြတ်စွာဘုရားဖူးမြော်ကိုရောက်နေကြောင်းရှောက်ထားလိုက်ရှောက်ထားပြီးသုံးနာမထေရနေပြီးတော့မလုပ်လဲဆိုသူတို့ကနာမည်တွေကတူးနေတယ်သုံးနာမထေခင်းပေးတဲ့နေရာမှာမြတ်စွာဘုရားထိုင်တော်မူထိုင်တော်မူပြီးတဲ့နောက်ပိုင်းမြတ်စွာဘုရားကိုအဖူးမြော်ခံပါတယ် မြတ်စွာဘုရားသုဝဏမင်းသားဖွံ့ဖြိုးခံတယ်အတွင်းနဲ့ရောက်လာတဲ့မြတ်စွာဘုရားမေးမင်းသားတဲ့ဖခင်ကရောက်နေရတယ်မြတ်စွာဘုရားတဲ့ဒီခန္ဓာကုရီတိုက်ကြောင့်ဘုရားဝန်ကစားပဲရောက်ပါတယ်အဲတော့အဲ့ဒီချိန်မှာတပည့်တော်တခြားရဟန်းတော်တွေကိုလျှောက်ပါတယ်ဘုရားတဲ့ဒီမြတ်စွာဘုရားကိုတွေ့ခွင့်ရအောင်လုပ်ပေးဖို့အဲတခြားရဟန်းတော်ဟာငါတို့လုပ်လို့မရဘူးသုမနာမထေရတပါးပဲဒီခွင့်ရရတယ်လို့ပြောပါတယ်ဘုရား အဲတော့သုမနမထေထံလွတ်ပါတယ်တဲ့အဲဒီအကြောင်းအရာကုန်ပြောပြတယ်သုမနမထေကခုစကားလေးတခွန်းလျှောက်ယုံနဲ့ဗုဒ္ဓဖူးမြော်ခွင့်ရအောင်ရအောင်တပည့်တော်ဆောင်ရွက်ပေးပါတယ်တဲ့အဲတော့ဒီသုမနမထေကဒီဖရာယတာနာတော်မှာဖရာနဲ့အလွန်ကျွမ်းဝင်နေတဲ့တူပါတယ်ဒီတိုင်းမှန်ပါသလားမြတ်စွာဘုရားမှန်တယ်အဲ့မှာသူကစိတ်ဝင်စားတော့ဗောဗျာဟောမြတ်စွာဘုရားတွေဘယ်လိုကောင်းမှုတွေ ပြုလို့ရင်ဒီဗုဒ္ဓသာသနာတော်မှာဘုရားရှင်အကျွမ်းဝင်တဲ့ပုံကိုယ်တို့ဖြစ်နိုင်ပါတယ်ဒီမှာဘုရားကလူဒါနတွေပြုရမယ်သီလတွေစောင့်တည်ရမယ်ဥပုပ်သီလတွေစောင့်တည်ရမယ်ပြီးတော့တရားတွေကျင့်ကြအထောက်ရမယ်အဲလိုကျင့်ကြအထောက်ပြီးတော့ဒီအကျွမ်းဝင်တဲ့ပုံကိုယ်တို့ဖြစ်အောင်ဆုတောင်းရမယ်ပေါ့အာအဲ့ဒီလိုဆိုရင်လည်းမြတ်စွာဘုရားတပည့်တော်ကနောင်ပွင့်တော်မူတဲ့ဘုရားတဆူသာနာတော်မှာတဲ့ဒီရှင်သူမန မထေလို့အထူးဘုရားရှင်နဲ့ထူးကျွမ်းဝင်တဲ့ပုဂ္ဂိုလ်ဖြစ်လိုပါတယ်တဲ့ဒီလိုဖြစ်အောင်ကုသိုလ်ကောင်းမှုပြုလုပ်ပါတယ်တဲ့ဒါကြောင့်တပည့်တော်ရဲ့အရှဌာနမသူယဌာနခုနဟန်တော်တွေနေပြီးတော့ ਨੇ ယူဇနာ120လောက်ဝေးတော့အဲ့ဒီအရှဌာနဝါရင်း3လောက်ဝါကပ်ပြီးတော့တရင်3နေတော်မူပါဗျာလို့ရှောက်တာအဲ့တော့မြတ်စွာဘုရားဘယ်လိုမိန့်လဲလဲမင်းသားတဲ့မြတ်စွာဘုရားတို့ဆို တိတ်ဆိတ်တဲ့ငြိမ်သက်တဲ့နေရာမှာဝေလျော်ကြတယ်ဒီလိုမေးလိုက်အဲ့ဒါပင်လျောက်တော့လက်ခံလိုက်တာပါမှန်ပါဗျာဒီတော့နားလဲသဘောပေါက်ပါဗျာအဲ့မှာတပီတော့ရင်ပြန်မမယ်တဲ့ရင်ပြန်ပြီးကြောင်းဆောက်ပါဆောက်လုပ်စီပါမယ်တဲ့တပီတော့ကြောင်းနေပြီးလို့လူလွတ်စေလွတ်တဲ့လူလွတ်ပြီးပြင်တဲ့ခါမှာမြတ်စွာဘုရားနဲ့တူရဟန်းတော်တသိကြွတော်မူပါဗျာလို့ရှောက်ထားပြီးပြန်လာပြီးတော့ခပီတော်မင်းကြီးကိုလည်း မြတ်စွာဘုရားပင်လို့ရတဲ့အကြောင်းကိုအကြောင်းပြန်ပါတယ်အရင်တော့ကတော့ဘုန်းကြီးတို့ခုလိုလမ်းမဆက်သွယ်ရမကောင်းဘူးဗျမကောင်းတော့ဗုဒ္ဓကြွလာတဲ့အခါမှာချမ်းချမ်းသာသာဖြစ်အောင်လို့သူကလမ်းကြီးတစ်လျှောက်ပေါ့ဗျယူဇနာ120ရှင်းလုံးကတွက်နီးတွေတော့မျိုးမျိုးပေါ့လေဘုန်းကြီးတို့မာစီဆရာတို့ကြီးကဒီအိန္ဒိယဘုရားဝေရောက်တဲ့အခါမှာအင်္ဂလိပ်တွေတိုင်တာတာနဲ့ဒီမြို့တွေရွာတွေယူဇနာကွာဝေးတွေလိုက်ကြည့်တော့ တယူဇနာကိုရှစ်မိုင်လုံးနဲ့သိကြတယ်ဆိုအကြောင်းပေါ့အရင်ကဘုန်းကြီးတို့တချို့စာပေကျမ်းဂန်များတယူဇနာ7မိုင်လုံး7မိုင်လုံးဒါမျိုးတွေတွေ့တာရှိတယ်တကယ်တကယ်တွေ့ကြည့်တော့တယူဇနာ7မိုင်လုံးနဲ့တွေ့တယ်ဆိုတော့မာစီဆရာတော်ရမှတ်တမ်းတင်တာတော့ဖတ်ဘူးတယ်နော်ဒီတော့သူကယူဇနာ120လောက်ဝေးတဲ့သူ့မြို့လေးနဲ့ဒီနေပြီးတော့ ਨੇ တယူဇနာရောက်တိုင်းရှစ်မိုင်ရောက်တိုင်းရောက်တိုင်းဘာလို့လမ်းမဆက်တွေရ ဝေခက်ခဲတဲ့ခါကျတော့အဲတယူနာရောက်တိုင်းရောက်တိုင်းចောင်းဆောင်တွေဆောက်လုပ်ထားပါတယ်ဘုရားရှင်ကဘုရားဝိရတန်ဃာတွေကအဲ့ဒီတဏှာရောက်တိုင်းရောက်တဲ့ဒီမှာတဏှာသတင်းသုံးအဲ့လိုနည်းနဲ့ကြွားသူရဲ့ဒီမင်းသားရဲ့မြို့ရောက်တဲ့အထိအဲ့တော့ចောင်းပေါင်းဘလောက်တော့120ဆောက်တာပေါ့ဗျာနန်းတက်ကိုចောင်းနေပေါ့အဲမင်းသားဟာ ပြီးတော့သူ့မြို့ရောက်တဲ့အခါကျတော့ခုနတည်းလမ်းမလမ်းခုလမ်းမှာယူဒနာ120မှာလို့ဆောက်တယ်ဖះမွေးတဲ့တန်ခါတသိန်းတရင်သုံးမှုဘလိုမျိုးရောက်တဲ့အခါကျတော့တထေတူပိုင်နဲ့ဥယင်ကြီးပေါ့သောနာဥယင်ကြီးအဲ့မှာလည်းတသိန်းပေးပြီးဝယ်တယ်အဲ့ဒီမှာဥယင်တော်ထဲမှာပဲတသိန်းတန်အကြောင်းကြီးဆောက်လို့ရှိတယ်နောက်တန်ဃာတွေတရင်သုံးမှုပေါ့တန်ဃာတသိန်းသုံးတရင်သုံးမှုကြောင်းနေတယ်ဆောက်လို့ရှိတယ်ဆိုဥယင်ညာတော်ကြီးပုံရပါ မြတ်စွာဘုရားတရင်သုံးဖို့ကြောင်းဆောင်ရမယ်တန်ခါတသိန်းတရင်သုံးဖို့ကြောင်းနေဆောင်ရမယ်အဲကြောင်းနေဆောက်ပြီးတဲ့ခါမှာဘာလုပ်လဲဆိုတော့ဖျားမှုရှိတဲ့တန်ခါတွေပင့်ပေးဖို့ခမည်းတော်မင်းကြီးထံကြောင်းကြားလိုက်တာပါပဲနော်ခမည်းတော်မင်းကြီးကအဲ့ဒီနေရာဆွန်ကဆွန်ကပြီးတော့မြတ်စွာဘုရားကိုရှောက်ပါတယ်မြတ်စွာဘုရားတဲ့သူမနာမင်းသားဟာမြတ်စွာဘုရားကြွတော့ကြွမှုကြွတော်မူဖို့ ရှောက်ထားလိုက်ပါဗျာသူအရန်တည်းဖြစ်နေပြီဆိုတဲ့အကြောင်းအပြောင်းဝေးတဲ့တန်ဃာတွေဟာတေယုဒနာတကြောင်းတကြောင်းမှာတရင်သုံးပေါ့တရင်သုံးတရင်သုံးတက်တောင်တက်တာကြွသွားပါသူနာမင်းသားဟာဒူရူပိတတ်နဲ့ဒူတေယုဒနာတော့ခီးဦးကြိုဆိုပေါ့တခန္တနာပင့်ဆောင်ပါတယ်ပင့်ဆောင်ပြီးနောက်ပိုင်းမှာသူဟာကြောင်းကိုလျှောက်ထားပြီးလှူဒန်းပါတယ် မှန်ပါဗျာတဲ့တပည့်တော်ဟာတဲ့ဒီဥယျာဉ်ကြီးကိုတသိန်းပေါ့အရင်ခေတ်ကငွေတောင်းဖို့ရှိတော့တသိန်းနဲ့ဝယ်ယူပါတယ်တဲ့ပြီးတော့ဒီမြတ်စွာဘုရားသတင်းသုံးဖို့အတွက်လည်းတသိန်းတန်ကြောင်းဆောက်လုပ်ထားပါတယ်တန်ဃာတွေအကြောင်းတွေမပါသေးဘူးနော်ဒီဥယျာဉ်ကိုလည်းတသိန်းတန်နဲ့ဝယ်တယ်တသိန်းနဲ့ဝယ်တသိန်းတန်ကြောင်းတွေဆောက်လုပ်ထားပါတယ်ဒါရှောက်ပြီးဒါကိုလူခံတော်မူပါနော်အဲ့ဒီကြောင်းတော့လူပြီးတော့ဝါရင်ကာလမှာပဲခွန်ကြီးပြောချင်တာပါလဲဆိုမင်းသားက မိဖုရားနဲ့တကွာသူ့သားသမီးတွေအမတ်တွေခေါ်ပြီးဗာမိတ်လိုက်လဲဆိုတော့ရသော်ဗျာတို့ငါတို့ကိုငဲ့ညာပြီးတော့ဒီလိုတောမြို့လေးလာပြီးတော့ကြွားရောက်တရင်သုံးတော်မူတာတဲ့ပစ္စည်းလေးပါးကိုလိုချင်လို့မဟုတ်ဘူးကြောင်းနေဆွမ်းတယ်ကနေဒါလေးအလေးကလူပြုဖို့မဟုတ်ဘူးပြုတော်မူလို့မဟုတ်ဘူးတဲ့ကျင့်သုံးတဲ့တရားအလေးကလူပြုဖို့ပြုတဲ့အတွက်ဒီကိုကြွလာတာဒါကြောင့်ငါမြတ်စွာဘုရားနှစ်သက်သဘောကြောင့် အကျင့်နဲ့ပူဇော်ခြင်းနဲ့အဲ့ဒီလိုပူဇော်ခြင်းတဲ့အတွက်တူဝတ်ထားတဲ့ဝတ်ဆောင်နဲ့အပေါ်ဝတ်ဆောင်တစ်စုံပေါ့ဒါဝတ်ပြီးတော့သူကဆေဘာတိလာဆောက်တည်မြတ်စွာဘုရားကြောင်းမှာပဲနေအဲ့မှာကျင့်ကြအထုံမယ်သင်တို့တွေကငါကိုစားပေါ့လေဘုရားဝိရတန်ဃာတွေဝါရင်းသုံးလပတ်လုံးဒီလိုဝတ်မပြတ်ပဲစေပဲလှူဒန်းရမယ်ဟိုဒီမှာဗာပြောချင်တာလေဆိုတော့မြတ်စွာဘုရားဒီကြွတဲ့ရည်ရွယ်ချက်က ဒီမင်းသားကျင့်စေလို့လို့လှူယုံတန်းအောင်လည်းမကောင်းကျင့်စေလို့တရားဝင်နဲ့ထားစေအလေးကလူပြုလို့ပြုစေတော့ကိုကြွားမင်းသားကဒါနားလေတော့ဒါကိုကျင့်ကြတော့ဗောဗျာဒါလေးပြောချင်တာနော်အဲ့တော့ဘုန်းကြီးတို့ကတရားသင်တယ်ဆိုတာကကျင့်ဖို့သင်တယ်အဲ့တော့သင်ပြီးတော့ကျင့်ဖို့လည်းလိုတာပေါ့နော်အဲ့တော့ဒီနေ့ဟောပြောဆုံးဆုံးမတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဲ့ညာဖုန်ညာနိဗ္ဗာန်ကို ရလွယ်ရောက်လွယ်နိုင်ကြတဲ့ပုံကုန်များဖြစ်ကြပါစေဗျာ။ဆရာတော်ဘုရားပေး